မိတို့ဒီနေ့က2023ခုနှစ်ဧပြီလ29ရက်စနေနေ့ညနေပိုင်း9နာရီချိန်ထေရဝါဒကမ္မဋ္ဌာန်းလမ်းစဉ်သဘောတရားရေအပိုင်း329သုံးချကျင်လမြတ်ပဋ္ဌာန်းပိုင်း60ဇာနာပစ္စယောပိုင်း၄မဂ္ဂပစ္စယောပိုင်း1ဇာနာပစ္စယောပြီးအောင်ကြောင်းပါဘောနော်မဂ္ဂပစ္စယော မကပစ္စည်းဇာနာပစ္စည်းရောပြီးရင်တော့မကပစ္စည်းဆက်ကြတော့မပြီးသေးရင်တော့ဇာနာပစ္စည်းရောပဲပြီးအောင်ပြောဖို့ရည်ရွယ်ထားတော့နေရာဘုန်းကြီးတို့ဇာနာပစ္စည်းနဲ့ပတ်သက်ပြီးတော့တော်တော်များများဒိဗေတွေပြောခဲ့တော့ဇန်တရားတွေမှာဝိပန်ဝိနာလောကဝိပန္နာရှုရရှုသင်မရှုသင်ဒါလေးတွေပြောသွားပြီးတော့ဇန်တရားတွေဆိုတာ ဘာဝိနာတွေပါတယ်ဒါတွေပထမလေ့လာတာပေါ့နော်ဘာဝိနာတွေမပါဘူးလေဒါတွေလေ့လာတိုင်းသေးလို့ဝိပဿနာဇံမြာပဲနဲ့ဝိပဿနာတက်တက်ရှုရင်တော့ဝိနာလို့ရှုနိုင်တယ်ဇံရတဲ့ပုဂ္ဂိုလ်ကျတော့ဇံတရားဝိပဿနာရှုရတော့ဇံတရားဝိပဿနာရှုတဲ့အခါကျတော့ဒီဇံတရားတွေမှာကဒုက္ခဝေဒနာနဲ့ဥပေက္ခဝေဒနာဒါပဲပါတော့နော် အဲ့ဒီထဲမှာဒုက္ခဝေဒနာဆိုရင်ဇန်တရားတွေမှာပါတဲ့ဒုက္ခဝေဒနာဆိုရင်ဘုရားတရားဘယ်လိုရှုမလဲဇန်တရားတွေရဲ့ဥပ္ပခဝေဒနာဆိုဘယ်လိုရှုမလဲဒါလေးတွေသိထားဖို့ရည်ရည်ပြောဇန်ပိုင်းလေးနည်းနည်းဆက်ကြည့်အောင်ပေါ့ဗျာဒီထဲမှာဆိုရင်တော့မပါဘူးဒါတွေကခဏခဏကြားနေကြတရားတွေပါဇန်တရားတွေဆိုပထမဝိတက်နေရဘုန်းကြီးဝိတက်နဲ့ပတ်သက်ပြီးတော့အကုသလဝိတက်ကုသလဝိတက် ဒါကိုကြဲကြဲပြန့်ပြန့်ပြောခဲ့တာပေါ့နော်နောက်ဝိสารဝိสารဆိုတာတော့စင်ကျင်သုံးသပ်တဲ့တော့ဝိတက်တင်ပေးတာအယုံမှာဖမှန်ထထစင်ကျင်သုံးသပ်နေတဲ့သဘောပေါ့နော်အစာပိုင်းနာလောကဘုန်းကြီးမဆူရင်မှာစာပိုင်းနာလောကပြောခဲ့ပါအဲ့တော့ तू ကစင်ကျင်သုံးသပ်တယ်ဆိုတော့ဉာဏ်သဘောလေးတက်ရောက်နေတာပေါ့နော်ဉာဏ်နဲ့ပုံစံချင်းတူသွားတယ် ဒါပေမဲ့သူကအသိဉာဏ်နဲ့သုံးသပ်တာမျိုးတော့မဟုတ်ဘူးဗျနော်သိဉာဏ်နဲ့ကောင်းတဲ့အာယုမကောင်းတဲ့အာယုဆုံးဖြတ်တာလည်းမဟုတ်အာယုမောရစ်ဝဲနေအာယုမောမှာပမှန်ထက်တာဖြစ်နေတဲ့သဘောပဲအသိဉာဏ်နဲ့ဆုံးမြောက်ဒါကောင်းတဲ့အာယုဒါမကောင်းတဲ့အာယုဒီလိုဆုံးဖြတ်တယ်ဒါကြောင့်အဲ့လိုမဟုတ်ဒီအာယုမောမှာမပြတ်ဖြစ်နေတဲ့သဘောရင်ဝဲနေတဲ့သဘောပဲဟွန်းအဲ့တော့ဝိတက်ကဒီ အာယုန်တစ်ခုပေါ်မှာပေါ့နော်အာနာဝနာရှုမှတ်တဲ့အာနာဝနာအာယုန်ပေါ်မှာပဲတင်ပြီးတဲ့ချိန်ပြီးတဲ့ရွယ်ပြီးတဲ့အဝိတ္တကိစ္စပြီးပါတယ်ဝိဇရာကိစ္စကြတော့ဒီအာယုန်ပေါ်မှာဟုတ်လားအမှန်ထထသုံးသပ်နေတယ်ရေဝဲနေတယ်ရေဝဲနေအောင်လုပ်နေဝိတကတင်ပေးတဲ့အာယုံလေးပေါ်မှာသူကရေဝဲနေပမှန်ထထရှုမှတ်သုံးသပ်နေတဲ့သဘော အာယုံနဲ့ကိုယ်ရမတော့လောက်ပေးတဲ့ဘောအဝိဇ္ဇာတော့တော့အဲကကောင်းတဲ့အာယုံရေဝဲနေလို့ဒါဇံကရနေနော်မကောင်းတဲ့အာယုံရေဝဲနေလို့မရဘူးနောက်ပိဋိယကြဘာလို့လဲဆိုဝိတက်တင်ပေးတဲ့အာယုံပေါ်မှာပိဇာရာဖမန်ဆင်းသုံးတတ်နေတဲ့ကကြမေတ္တာသဘောကြလာ ဒီကာမဂုဏ်အာယုံမှာနှစ်သက်သဘောကြတဲ့ပီတိယတစ်မျိုးပေါ့နော် ခုဟာတော့ဇန်တရားတွေပေါ်မှာလို့မို့နမိတ်ပေါ်မှာနှစ်သက်သဘောကြတယ်ပီတိဓမ္မပီတိလို့ခေါ်တယ်ဟိုအာယုံ၅ပါးကာမဂုဏ်တရားတွေမှာနှစ်သက်သဘောကြတဲ့သဘောကြတော့လောဘပေါ့ဟောသူကိုလိုချင်တာလေးရရင်ကျဉ်းနှံ့အဲ့မှာလောဘနဲ့ ပီတိနဲ့ဖြစ်နေတဲ့သဘောမျိုးပဲလောဘအနေနဲ့တွဲတဲ့ဖြစ်နေပီတိပဲခုဇံပိုင်းနေပေါ့နော်အာနာပါနာကျင့်လို့ဆံရတယ်ကမ္မလန်တစ်ခုခုကတိုင်းနေကျင့်လို့ဆံရတယ်ဆံရတဲ့ကမ္မထန်တစ်ခုကိုကျင့်လို့ဆံရသွားတဲ့ခါကျတော့လောဘနဲ့တွဲပြီးဖြစ်တဲ့ပီတိမဟုတ်ဘူးသူကတော့ဒီနမိတ်သမထနမိတ်အာယုံပေါ့နော်ဒီနမိတ်အာယုံလေးမှာ နှစ်သက်သဘောကျနေတဲ့သဘောလေးပေါ့အာနာပါနာကိုရှုမှတ်တဲ့သူအာနာပါနာနမိတ်ကြောင့်အာနာပါနာကြောင့်ဖြစ်ပေါ်လာတဲ့ပရိပါနမိတ်အလင်းနမိတ်အာယုံလေးပေါ့နှစ်သက်သဘောကျနေမတူဘူးเนาะအဲ့လိုမှတ်ထားအဲဒီလိုဝိတကတင်ပေးတဲ့ဝိတကစိတ်အာယုံဒီပရိပါဏမိအာယုံတွေပေါ့အာနာပါနအထုတ်တဲ့ဆိုတော့ရှင်းရှင်းလင်းပြောရင်အာနာပါန အထုတ်လိုက်နမိတ်ပေါ်လာတယ်အဲ့ဒီနမိတ်ပေါ်မှာတင်ပေးတယ်ချိန်ပေးတယ်ရွယ်ပေးတယ်ဝိစရာအဲ့ပေါ်မှာပဖမထတာဆင်ញံတောက်တန်နေတယ်ပိဋိကဒီပရိပါဏိမအာယုန်လေးကိုနှစ်သက်သဘောကျအဲ့ဒီမှာသူ့လို့သူလောက်ရတော့ဘောလဝိတကဝိတက်လို့ဝိစာရလို့ဝိစာပိတိယပိတိယလို့အဲသူတို့ကချင်းချင်းဆက်ဆက်ပြီးလောက်ပြီးဝိတကတင်ပြီးတော့ဝိစာရကအဲ ရေဝဲတယ်ဆိုထိမ့်ပေးတာပေါ့တရားရောလွတ်ထွက်မသွားပီတိအာရီအောင်မှာနှစ်သက်အောင်နှစ်ရေဝဲအောင်လို့တော့အဲ့ဒီပေါ်မှာသဘောကျနှစ်သက်သွားအဲ့လိုမျိုးတခြားရုံမှာနှစ်သက်သဘောကျသွားရင်ဒါပြုတ်ကျသွားပြန်ဒီစံဒီနမိတ်ကနေအဲဒုက္ခဧကဂရာပေါ့နော်အဲပီတိကနှစ်သက်သဘောကျသွားတဲ့အာယုန်လေးမှာပြိဗာနမိအာယုန်ပီတိကနှစ်သက်သဘောကျနေတယ် ညတ်တဲ့သဘောကြပြီလေဒီပရိပါဏမိအာယုံတွေကိုဒုက္ခခံစားနေတာကောင်းကောင်းမွန်ချမ်းသာခံစားနေတာခံစားနေတယ်ဆိုဘာလို့ခံစားနေလဲဒီအာယုံမှာစိတ်ကကပ်ပြီးကြာနေတယ်တည်ငြိမ်နေတယ်ဒီအာယုံတစ်ခုတည်းအတွက်ဖြစ်နေတဲ့အတွက်ဒါကအဓိကတော့ဒီမှာတော့အဲဒီဧကဂတာပါပဲဧကဂတာဖြစ်နေရင်တမာရီရနေရင်ဉာဏ်နဲ့တရားတွေကဖြစ်လာတော့ပဲနော်ပြီးတော့ ဒါတော့တာမရှန်ကပြောတာပေါ့နော်ဒီဇံပိုင်းနေဘုန်းကြီးတို့မကြမကြပြောနေကြပါဘူးဇံပိုင်းနေကျင့်တော့မယ်ဆိုရင်တော့ဘာလို့ ਆ လဲရှေးရှေးတုန်းကတော့စာပေကျမ်းစာများတွေကတော့ဒီဇံပိုင်းကျင့်စဉ်တွေဟောရင်အရိညာကတော့ဝါဒုက္ခမူလကတော့ဝါတိတ်စိတ်တဲ့တော်တဲ့တောင်းတဲ့သွားခြင်းဒီကလည်းတိတ်စိတ်တော်တဲ့တောင်းတဲ့နေပညာထုံးကတော့လေသာတွေကားသာတွေလည်းစိုးနေတော့ ဒုက္ခမူလကရောဝါဒိဋ္ဌိညင်တဲ့တောတဲ့တောင်နဲ့သွားခြင်းအဲ့ဒီတွေကဒိဋ္ဌိညင်တဲ့သစ်ပင်တပင်အောင်မှထိုင်ခြင်းအဲ့ဒီလိုမှမဖြစ်ဘူးဆိုပါလေဒိဋ္ဌိတဲ့သုံးညကတော့ကရောဝါဒိဋ္ဌိတဲ့ညင်တဲ့တဲ့နေရာမြို့မှာပဲဖြစ်တောမှာပဲဖြစ်ဟောဒီခေတ်ကတော့ဤပညာရည်နဲ့တိဆောက်တာအင်းဒီကြောင်းနေမှာမှန်ရအလုံးတတ်တိုင်းဟုတ်လားနှစ်ထပ်မှန်နေတတ်တိုင်းလည်းလုံတော့ကိုယ်နေရာကိုကိုယ်အင်ကိုယ်လည်းကျင့်နိုင်တာ နော်အဲ့ဒါတော့ကမ္မထမ်းကြောင်းပဲအဲ့ဒါမျိုးနေရနေနေပြီးတော့ထုံးစံတိုင်းဘုန်းကြီးတို့တရားထိုင်နေထိုင်နေဆိုတော့ဒီပါဠိလေးကြည့်ပန်းလင်းကအဘုစိတ်တော်ဥဇုံကံပဏိတာယဒါကတော့အကောင်းဆုံးဣရိယာပုညွန်တာပါတင်မြင်ခွေထိုင်ပေါ့ညုတ်သမီးကြကျုံညုံတိုင်းခြေတော်နှစ်ဖက်မနေပန်းလင်းကအဘုစိတ်တင်မြင်ခွေထိုင် ဥဇုံကံပရိရာထပ်ပိုင်းကိုဒီလိုဖြောင်းမြမမထားဖြောင်းမမထားမှဒီဝင်လေထွက်လေခြောက်တန်းနေတော့ရှုမှတာလွယ်တယ်။ဟောခေါင်းကလည်းဒီလိုငိုက်ကြသွားကိုယ်ကလည်းညှို့ကြသွားမယ်ဟော။ဘာရောက်တာဖောင်းမိမှတက်လို့ဖောင်းမိပြောက်နေတယ်ဒီလိုထင်တယ်မပြောက်ပါဘူးရှိနေ။လေဆိုတာလည်းရှိနေ။ကိုယ့်ရဲ့ခန္ဓာကိုယ်အနေထားမမှန်ဘူးခုချောင်းမှုလေရမတွေ့တာ။အဲကြောင့်မို့ ခန္ဓာကိုယ်ကဖြောင်းမြောင်ထားတယ်နော်ခေါင်းကလည်းဖြောင်းမမမလေးထားပြီးကျင်ပြီးပိုကောင်းတယ်ကိုယ့်ကိုသတိထားကြည့်လိုက်ပေါ့ရှုမှတ်လို့ကောင်းတဲ့ချိန်မှာခန္ဓာကိုယ်ဟို ဖြောင်းမှတ်နေတာဒါမျိုးအောက်ကိုညှို့ကြမတော့မျက်မှတ်မမှတ်အဲ့ကကြပိုမှတ်လို့ကောင်းတယ်ရောဒါဆိုရင်ဒီထိုင်ခြင်းတရားပုဂ္ဂိုလ်ဘုရားဒီကပြောပြောနေတော့ဟောတရားထိုင်နေတရားထိုင်ဒီလိုရက်ဖြစ်တော့ဒါပေမဲ့ တုတ်တန်တွေပြန်လေးလာလိုက်တဲ့ခါကျတော့တကယ်ဟိုတရားတော်တွေပြန်ကြည့်လိုက်တဲ့ခါကျတော့ထိုင်ခြင်းဣရိယာပုတ်တစ်ကောင်တစ်ခုတည်းမှမဟုတ်ပဲနော်ဣရိယာပုတ်၄မျိုးလုံးဒါမနေ့ကလည်းဘုန်းကြီးပြောခဲ့ပါသေးတယ်နော် မာသရိပ္ပံတော့ကင်ပြီးတော့မာသရိပ္ပံတုတ်တန်တရားကျင့်ပြီဆိုဒီမာသရိပ္ပံတော့ကသိထားတယ်ဟောတရားသတိပ္ပံကျင့်တယ်လို့ပြောရင်တတိ ဝိပဿနာကျင့်နေသတိပဋ္ဌာန်ကျင့်နေပြောဒီသတိပဋ္ဌာန်သုံးလဲကောင်းကောင်းကြာကြာနာနာနားမလဲဘူးဆိုရင်သိမဟုတ်သေးဘူးပေါ့ဗျာအဲတော့ကာနုပါဒနာသတိပဋ္ဌာန်ပိုင်းမှာပရမသောအာနာပါနာဝင်လေထွက်လေကမ္မဋ္ဌာန်ဟောတယ်ဒီဝင်လေထွက်လေကမ္မဋ္ဌာန်လို့ရင်လည်းပဲဣရိယာပုတ်၄ပါးလုံးလည်းဒါလောက်ရတယ်ပြီးတော့ဒုတိယဣရိယာပဒပါပါဝင်လေထွက်လေရှုမှတ်မယ်ဆိုရင်သွားနေတော့စဉ္ညာသွားနေတော့ဒီဝင်လေထွက်လေရှုပေါ့ရနေတော့ ကိစ္ဆံတော်ဝကိစ္ဆနာအဲသွားနေတော့လဲရှုထီတော်ဝရပ်နေတဲ့ချိန်နဲ့ယူရှုနေသိမ်တော်ဝထိုင်းနေတဲ့ချိန်နဲ့ရှုအေယာတော်ဝလဲလျောင်းနေတဲ့ချိန်ရှုဟုတ်လားယတ္တယတ္တဝပနတ္တကာယောပတိတော်ဟောတိထာမြတ်တိုင်းခန္ဓာကိုယ်ရဲ့တိုင်းတတတတနံပဇာနာတိအဲ့ဒီထာမြတ်တိမြတ်တိုင်းခန္ဓာကိုယ်ရဲ့တိုင်းရှုဒါကဣရိယာပုလေးပါးကိုရှုနေပြောတာ နောက်တစ်ခါတံပစင်ညတံပစာနာပပတံပစင်ညလို့ခေါ်တယ်အသေးစိတ်မူရာလေးဟောရှင်းနောက်လှည့်မယ်ဘေးလှည့်မယ်အထက်ကြည့်မယ်အောက်ကြည့်မယ်ပေါ့နော်ဒါမျိုးအမှုရာမှန်သမျှအသေးစိတ်မူရာမှန်သမျှလည်းရှုမှတ်ရမယ်လို့ပြောတယ်ပြောချင်တာကအာနာပါနရှုမှတ်ရင်လည်းဣရိယာပုတွေဘာလို့လဲဒါပဲရှုအသေးစိတ်မူရာလည်းဒါပဲရှုအဲ့လိုရှုခိုင်းတာ ဒါပေမဲ့အနာမနာရှုတဲ့ပုဂ္ဂိုလ်များကတမာရီမရသေးခင်ကြာကြတော့ဒီဣရိယာပုတ်၄ပါးလို့ရှုဖို့ခက်တယ်ပြီးတော့အသေးစိတ်မူရာတွေရှုဖို့ခက်တယ်တသက်လုံးရှုလာရင်တော့တမာရီအားကောင်းရင်တော့ဖြစ်နိုင်ဘူးဒါတော့လေ့ကျင့်လို့ကတော့ချက်ချင်းမရအောင်เนาะအဲ့ဒါကြောင့်တိုက်တွန်းတာချက်ချင်းကြီးပဲရမှမလွယ်ပါဘူးချိုးကြထိုင်ယူတာလေးပဲရတယ်လျှောက်ယူတာလေးပဲရတယ်ဂျန်တဲ့အချိန်နဲ့လွတ်နေတယ် ဘလို့မှဗမာရိယမရှိရင်လည်းအသိဉာဏ်နဲ့မဖြစ်ပါဘူးအဲကြောင့်မို့ဣရိယာပုတ်၄ပါးလုံးမှာသို့မဟုတ်အသေးစိတ်မူရအားလုံးမှာအနာဘာနာရှုအနာဘာနာပဲဆွေးမြဲရှုနေအောင်လုပ်ရအဲဒီလိုမရှုနိုင်ခင်ကြာတော့ဉာဏ်နဲ့ကမ္မထာလေးနဲ့တွဲရှုရအောင်အဲလိုပဲဘုန်းကြီးတို့ကတော့သင်ပေးပါ နောက်တစ်ခု ပရိကူလမနတိကာရပပခန္ဓာကိုယ်ကာနုပဒနာနဲ့ပတ်သက်ပြီးနောက်တော့ခန္ဓာကိုယ်ရ32ပုံပုံပြီးရှုရမယ်အပြစ်မြင်အောင်ရှုရမယ်ဒါကိုပြောတယ်ပရိကူလမနတိကာရပပပြီးတော့ဓာတုမနတိကာရပပဓာကြီး၄ပါးပေါ့ဓာကြီး၄ပါးရဲ့သဘာဝကိုရှုရှုဆရာတော်များတော့ဓာကြီး၄ပါးတွေကသဘာဝါယောဓာတ်ရဲ့သဘာဝကြည့်ရှုခိုင်းတယ်ဘာဖြစ်လို့လဲဆိုတော့ဓာတ်သဘောသဘာဝတစ်ခုကြည့်နေဉာဏ်နဲ့ဓာတ်သဘာဝတွေအကုန်တွဲဖြင့်ဒီမှာများသောအားဖြင့်ဆရာတော်ကြီးတွေရွေးကြတာက အာနာပါနနဲ့ဓကမ္မထာဒီနှစ်ခုပဲရွေးကြတာများတယ်ကိုယ်ဘယ်ဟာရွေးမလဲဓကမ္မထာရွေးမယ်ဆိုရင်လည်းပဲဣရိယာပုတ်၄ပါးလုံးမှာလည်းဓကမ္မထာမတ်အသေးစိတ်မူရအလုံးမှာလည်းဓကမ္မထာမတ်ပေါ့ဒါပဲအဒီကလေးရှင်းရှင်းလေးနဲ့သဘောပေါက်ထားပါဘာပြီးတော့ဘုရားပါဟောလဲနဝတိတိကပပတည်သွားတဲ့လောင်းကောင်ပုဂ္ဂိုလ်ကိုမျိုးဒါလည်းရှုအောင် ဒီမှာရှင်အာတုဘတေအာတုဘနှစ်မျိုးလုံးပြောထားတယ်နော်။ဘာဖြစ်လို့လဲဆိုဘုန်းကြီးတို့တွေကဒီအစွမ်းလန်းတွေ့တာတွေတိတ်များတော့များတော့ဒီအာတုဘမှာမရှိဒီအစွမ်းလန်းတွေ့တာတွေဖြတ်ချဖို့ခက်တယ်။နော်ဘုန်းကြီးတို့ဘုန်းကြီးရဟန်းတော်တွေပါအောင်နော်။တေကာမတေအောင်နော်ဒီရိတ်တာတွေကြောင်းအာဒီလိုဆောက်တာလွတ်မချဘူး။နော်ဒါတာဘုန်းကြီးတွေရော လူတွေဆိုရင်တော့ကိုကရှာထားတဲ့ပုံကိုဆိုအဲ့ဒါခက်တော့တာဘယ်လိုမှကိုလွတ်ချလို့မရဘူးကိုကဒီလောကတစ်သလုံးကျင်လာတယ်ဒါဘုန်းကြီးတို့ကဒီမှာဒီသံဃာလောကနေရနော်ဒါတွေဖြတ်တော့ပြီးဟောကရုံးရိပ်ဒီမှာခေါင်းရိပ်ပါလို့အကုန်လုံးဖြတ်တော့ထားတဲ့ပုံကိုတောင်မှဒီဟာမလွတ်နိုင်ဘူးလူဆိုတာတော့ပြောစရာကုန်မလို့အဲကြောင့်ဘုရားဒီမှာရှင်အာတုဘတေအာတုဘတွေဟောထားတယ်အဲ့ဒါကြတော့ ဒီဟာတွေလွတ်ချနိုင်တယ်အဲ့ဒါမရှိရင်တော့မလွယ်ဘူးနော်ဝိပဿနာဉာဏ်นี่တကယ်ဖြစ်ရင်တော့လွတ်ချနိုင်မှာပေါ့ဝိပဿနာဉာဏ်นี่ဖြစ်အောင်လုပ်ဖို့လည်းခက်တော့အဲ့ဒီနေ့ကဇံပိုင်းပြောတာဇံပိုင်းသွားကြအောင်အာနာပါနအာနာပါနနဲ့ဇံရအောင် ရှုတယ်ပေါ့ဗျအကြံမြင်တော့ပေါ့ဒီဇံတရားဆိုတော့နည်းနည်းပါးပါးပြောမှရအောင်ဇာနာဖြစ်စီဆိုအာနာပါနရှုမှတ်တယ်အာနာပါနရှုမှတ်တဲ့ခါကျတော့လေကိုသိအောင်ရှုမှတ်တာပေါ့နော် လေယုံသိအောင်ရှုမှတ်လေရတဲ့ဒီတိုင်းမြင်မှမမြင်နိုင်တော့မမြင်နိုင်တော့ပါလေလေထီးတဲ့နေရာလေးကြည်ရတယ်လေထီးတဲ့နေရာလေထီးတာပဲနာထီးတယ်နှာခေါင်းဝါထီးတော့နှာခေါင်းဝါလေးတတိကကြည်ပေါ့လေကိုကြည်တာပဲလေရဓာတ်ရိုက်မမြင်နဲ့တိုက်ရိုက်မမြင်တာသမားရမကောင်းသေးလေထီးတဲ့နေရာလေးစောင့်ကြည့်ပြီးတော့ရှုမှတော့လေထီးတဲ့နေရာလေးစောင့်ကြည့်တဲ့အခါကျရင်ဒါကဘုန်းကြီးတို့တခြားနိုင်ငံတွေလည်းမေးတာပဲ လေထိတဲ့နေရာစောင့်ကြည့်တဲ့အခါကျတော့ဒီလွှတ်ဆွဲတဲ့ဥမာပိုကောင်းတယ်ကျန်တဲ့ဥမာတွေကတိတ်ပြီးတော့မကောင်းဘူးရှုပ်ထွေးနေတယ်လွှတ်ဆွဲရင်လေဒီလိုလွှတ်နဲ့တိုက်လိုက်တယ်လွှတ်ကြီးဟိုဘက်ရှည်ထွက်သွားလဲလိုက်ကြည့်ကြမလို့နော်လွှတ်ထိတဲ့နေရာလေးပဲစောင့်ကြည့်နေတာဒီလိုလွှတ်ဆွဲရင်လွှတ်ရှစ်သေးဘေးထုတ်လိုက်တယ်ထိတဲ့နေရာလေးစောင့်ကြည့်အတွင်းထဲကိုလိုက်ကြည့်ကြလေးကရှုသွင်းလိုက်ထိပြီးဝင်သွားနှာခေါင်းကထိပြီးအတွင်းထဲအတွင်းထဲလိုက်ကြည့်ပြန်ရင်လည်း လေမမြင်တော့ပူရာအေးတာတောက်တာတင်းတာတွေမြင်ပြန်ရှူထုတ်လိုက်တယ်ဒီခါလေးလေးကရှိထွက်သွားတယ်လေးရှိထွက်သွားတယ်ထိတဲ့နေရာလေးပဲကြည့်နေတာဟိုးပြင်းမဲ့အပြာကြီးလိုက်ကြည့်နေစိတ်ကဘေးထွက်သွားပြန်ထိတဲ့နေရာလေးစောင့်ကြည့်ရဒါကလေတတ်တတ်မမြင်ခင်မှာဒီထိတဲ့နေရာလေးကိုညွန်ရတော့အဓိကတော့လေးဆိုတဲ့အာယုံပေါ်မှာဝင်လေထွက်လေဆိုတဲ့အာယုံမှာတတိမြင်အောင်ခြင်းဖရာဒါမိတ် သောတတဝအတ္တတိသရဝပတ္တတိဟောတတိမြဲလာပြီဆိုရင်သိပါလေဗျာကိုယ့်အကိုသိတယ်လေရတူတူဝင်လားရှည်ရှည်ဝင်လားတတိမြဲလာဟောလေရရှည်ရှည်လေးဝင်တူတူလေးဝင်ဟုတ်လားရှည်ရှည်လေးဝင်တာလည်းသိတာရှည်ရှည်ဝင်တာသိလေးကဟိုတော်တော်ကိုရှုမှတ်လို့ကောင်းတာပဲဒီပေါ်မှာတတိကတ်သွားမြဲသွားဒီတူတူဝင်လားရှည်ရှည်ဝင်လားလည်းသိလာလိမ့်မယ်ဒီကံဝါရတံဝါဘုရားဟောပြတယ်ရတ္တံဆိုတာကတူတူဆိုတာဝင်လေထွက်လေ မစိဏအာယုနဲ့ကိုက်ရှိတယ်ဆိုတော့ကဖြည့်ဖြည့်ချင်းဝင်တာတိုးတယ်ဆိုမြန်မြန်ဝင်တာပေါ့ဝင်လေထွက်လေဝင်လေထွက်လေဟာတိနာအာယုကိုက်ဖြည့်ဖြည့်ချင်းဝင်လာပြီဖြည့်ဖြည့်ချင်းထွက်လာပြီဆိုဝင်လေဆိုသူကမပြီးသေးဖြည့်ဖြည့်ချင်းဝင် ထွက်လေဆိုသူကမပြီးသေးဖြည့်ဖြည့်ချင်းထွက်အဲ့ဒါကိုကိုက်အောင်ရှုရအဲအဲ့ဒီလို ရှည်တဲ့လေကြတော့ ရှည်ရဲ့ဝင်တဲ့လေရှည်ရှည်ထွက်တဲ့လေရှည်ရှည်ဝင်တဲ့လေတစ်ခုလုံးအစလည်းဆုံးကုန်သိအောင်ရှုပါဠိလိုပြောတဗ္ဗကာယပရိတံဝိရိလို့ခေါ်ဒီဒီဒီနာရှိတဲ့လေတစ်ခုလုံးပြောရှည်ရှည်ဝင်တဲ့လေတို့လိုရှည်ရှည်ထွက်တဲ့လေတစ်ခုလုံးသိအောင်လုပ်ပြောတာဟုတ်လားရှည်ရှည်ဝင်တော့ဆုံးဝင်တော့မဆုံးမချင်းပေါ့တရားလေးအတိကနေအောင်ပဲထိတဲ့နေရာလေးပေါ့အကြာကြီးပဲဝင်နေတယ်ကြာကြီးပဲတွင်းနဲ့ဝင်နေတာဒီထိတဲ့နေရာလေးပဲတိလေးကကြည့်နေပေါ့ နော်ထွက်သွားရင်လည်းရှေရှေကြီးထွက်နေတာအကြာရွက်ရှေဒီထိတဲ့နေရာလေးအတိကကြည့်ဒါအစလည်းဆုံးသိတာပဲအတိကတိုင်းအဲ့ဒီချိန်ကာလမျိုးကြီးရှုမှတ်လို့ကောင်းတယ်ဒီမှာမကောက်အောင်လုပ်ရင်အဲ့ဒီထိတဲ့နေရာလေးကြည့်ပေါ့တကယ်လို့တကယ်ကြမထိတော့ဘူးနောက်ပိုင်းကျရင်အဲ့ကကြကိုကထိတဲ့နေရာလေးလိုက်ရှားနေပြန်အဲ့လိုမျိုးလေးတွေဖြစ်တတ်တယ်ဒီကထိတဲ့နေရာကြည့်တာကိုထိတဲ့နေရာလေးရှိအောင်လေးရှိမှန်းသိအောင်လို့ထိတဲ့နေရာတတ်မှတ်တယ် ဓိကလေးကိုပဲလေးရှိရှိဝင်ရှိရှိစလည်းဆုံးသိအောင်လို့ဒါပဲရှိရှိဝင်ရှိရှိစလည်းဆုံးရှိရှိထွက်ရင်ရှိရှိထွက်တဲ့လေးစလည်းဆုံးသိအောင်လို့ထင်ရှားသိအောင်သိညာနဲ့လည်းသိနေအောင်ပါပဲတချို့ဆရာသမားများကြဒီလေးရတခုလုံးရှိရှိရှိဝင်နေဆိုဝင်ဝင်ဝင်ဝင်ဝင်မဆုံးမချင်းပေါ့ဒါကြအဓိကတော့ထွက်တယ်ဆိုရင်လည်းထွက်တယ်လေးရလည်းရှိနေတယ်ထွက်ထွက်ထွက်ထွက်ထွက်ထွက်ဒီလိုဒီလေးကကြည့်နေ ဒါတဗ္ဗကပရိသံအဲ့လိုကြီးကြီးနဲ့ဩစာပဲမှာတော့ဒီကဒီစိတ်ကမငြိမ်သက်တဲ့ဟုတ်ဒီရှုရှက်ရှုရှက်ရှုရှက်နဲ့မြည်အတန်နေမြည်နေတတ်တယ်လှုပ်ရှားနေတတ်တယ်အနာဘာနာသဘောကသူက ခန္ဓာကိုယ်ကိုမလုပ်ရမလဲဆိုမပင်ပန်းစရာဘူးခန္ဓာကိုယ်တောက်လှုပ်မှုလည်းမရှိဘူးပင်လည်းမပင်ပန်းဘူးဒီလိုဘုရားအတိအကျဟောတာ အဲ့ဒါကိုလည်းဘုန်းကြီးကရဏပြောရတယ်ဒီကိစ္စမှာလေဘာဖြစ်လို့လဲဆိုရင်ဒီအာနာပါနနဲ့ပတ်သက်ပြီးတော့ရှုနေတဲ့ခါမှာဘုန်းကြီးတို့ကမ္မထမ်းဆရာတွေကဟိုအားနဲ့ချက်ပဲပြောရမှာမင်းဘုန်းကြီးတို့ယောဂီတွေတော့အပြစ်မပြောလို့ပါဘုန်းကြီးတို့ကမ္မထမ်းဆရာတွေကဒါတိတိကျကျညွှန်ရမှာဘူးဗျအဲဒီကြမညွန်တော့အာနာပါနရှုမှတ်တဲ့ပုံကိုယ်တွေကဘာဖြစ်နေလဲဆိုအာကိုယ်ကလည်းလှုပ်ရှားစိတ်ကလည်းလှုပ်ရှားဟုတ်လားရှုရရှုရနဲ့ဒီလိုတင်းလှုပ်ရှားဖခင်အဲ့လိုဟောထားတာမဟုတ်ဘူးဗျာ မဟာဝကတန်ယုတ်ပေါ့မဟာကဝိနာတုတ်သာဝနာ284မှာနေဝကာယတအိစီတတံဝဟောတိဖန္တိတတံဝနာစိတ်တံဒီအာနဝနအထုတ်တဲ့ဘုရားကိုလှုပ်တာလေကိုလှုပ်ရှားရွေရှားတာလည်းမရှိအောင်မရှိဘူးတဲ့ကိုလည်းမလှုပ်ဘူးလှုပ်ရှားတာကိုလည်းမရွေရှားဘူးဒီလိုလှုပ်နေတဲ့ရွေရှားနေဒါမဟုတ်တော့ဘူးဗျာသူအာနဝနကျင့်ကံကျင့်တယ် နာစိတ်တတ်တာစိတ်ကလည်းတုံလုံးမှုလှုပ်ရှားမှုဖြစ်ဘူးစိတ်လှုပ်လို့ကိုယ်လှုပ်တာကိုယ်လှုပ်လို့စိတ်လှုပ်တာပေါ့ဗျာဒီနှစ်ခုကတွဲနေဒါရင်လားဆိုတော့အဲ့ဒီလိုကိုယ်လှုပ်စိတ်လှုပ်လှုပ်လာတဲ့အခါကျတော့ကိုယ်လည်းပင်မစိတ်လည်းပင်မတော့ချွေကြာနှာရည်ရိုရွှဲအဲကြည့်လို့မကောင်းတော့တရားထုတ်တာနဲ့မတူတော့အဲ့လိုဖြစ်တတ်တယ်အဲအဲ့ဒါကိုလည်းဒီလိုလုံနေကြရှိနေတာရတယ်နော်အဲ့ဒီပုံမှာဟိုကတ်တယ်ထင်ပြီးတော့ တော့တရားလောက်တာသူတော်ကောင်းလောက်လောက်မှာဟိုကြည်ရတာတမျိုးကြီးဖြစ်နော်နောက်တစ်ခုနောက်တုတ်ကလည်းကောင်းတယ်ပရိပမောမတုတ်အဲ့ဒီတုတ်မှာအဲ့ဒီခုနတုတ်နဲ့ဆက်ရပါပဲဒီမာဝကတာယုသမဏ285အဲ့ဒီအကြပါမင်းလေနေဝကာယောကိလမတိနသခုနီဒီအာနာမနာမှတ်တဲ့ဘုရားကိုမပင်မဘူးမျက်စိတွေလည်းမပင်မဘူးအဲ့ဒါမှတ်တာပေါ့နော် အဲလှုပ်တော့ကိုယ်ပင်မနာပေါ့အဲတခါလေးလေးဘာဖြစ်လို့မျက်စိပင်မလဲဆိုအနာမနာမတ်တကဒီလီလေးကတိမ်မွေ့တာတွေကမျက်စိနဲ့စိုက်ကြည့်လို့ပေါ့ဒီလိုကြည့်တာဒီဝါရကြည့်တဲ့ဘက်ကလည်းတိမ်မွေ့တော့ခေါင်းကဒီလိုဒီလိုဒီလိုငုံငုံငုံငုံကြည့်ကြည့်နေခေါင်းကြောက်အောင်လိုက်ဆိုက်ကြလေမတ်တဲ့ပုဂ္ဂိုလ်များကလည်းကိုယ်မျက်စိနဲ့ဖွင့်ကြည့်လို့ကြည့်ရမယ်လို့ထင်တာဟုတ်အာမြတော်ဒါဝတင်းပေါ့မျက်ခုံးကြီးကြုံပြီးလာရွကြည့်တယ်ပြီးတော့ဒီဟာတွေကတင်းမမသိတင်းကုန် ဒီလေးကတိမ်မွေ့လေးဒါဒီကအဲ့လိုမျက်စိဓာကြီးကစိုက်ကြည့်လေးလေးဒီမှာသွားပြီးတော့ဒါတိမ်မွေ့နေတော့ဒီမှာစိုက်ကြည့်တော့ဒါတွေကတောင့်တင်းနေအဲ့တော့တချို့ပုံကိုယ်တွေကတရားမှတ်တွေကမျက်ခုံးကြောတွေနှစ်ဖူးကြောတွေတင်းကတိလိုမဖြစ်ရဘူးတဲ့အဲ့ဒါကြည်နီးမှားနေတယ်ရှုနီးမှားနေလေးကိုသိဖို့ကြည်တာမျက်စိနဲ့ဖွင့်ကြည့်လို့မြင်အောင်ကြည်တာမဟုတ်ဘူးအဲ့လိုကြည်ခိုင်းတာမဟုတ်ဘူးအဲ့ဒါလေးမှတ်ထားမယ်နော် အဲ့ဒီပရိဘောမတုတ်ကအဲ့ဒီလိုတိုက်ရိုက်ဖွင့်တာဒါဒီတကောအဲ့ဒီထိုင်ဝမ်သွားတော့ထိုင်ဝမ်ယောဂီတွေတော်များပြောပြောပြတယ်စကပြန်လေးကလည်းသူလည်းတော်တော်များများလေ့လာနေတော့ဒီဓကမထန်နဲ့အာနာပါနလမ်းစဉ်ဝါယောတပေါ့လေဓကမထန်အဓိကဓမ္မတာနဲ့အာနာပါနမှတ်တယ်ဟာအဲ့လိုကြွားချချက်လေးပြောပြတယ်ဒီလိုအာနာပါနမှတ်တဲ့ပုဂ္ဂိုလ်ကကိုယ်လည်းမပင်မအောင်ဘူး စိတ်လည်းမပင်ပန်းရဘူးကိုယ်လည်းမလှုပ်ရဘူးစိတ်လည်းမလှုပ်ရဘူးမျက်စိလည်းမပင်ပန်းရဘူးလို့ဘုရားဓာတ်ရဟောထားတယ်လို့အဲ့ဒီတော့ဒီသွားကြည့်လိုက်ဒီမှာတော့ခွန်ကြီးတို့ကဟိုမတ်ဆူရိုးရိုးလောက်တင်ပေးထားဘူးနော်ပါဠိထောက်ထားတယ်ဒါကခုနပါဠိတို့မြန်မာပြန်ပြီးထောက်ထားတာအဲပရိဘောမတော့ရထဂရာကြတော့ခွန်ကြီးတို့ကဒီမှာဓကမ္မထာအထုတ်တဲ့ပုံကိုယ်တွေပင်မန်းတယ်ဆိုပြီးအဲ့ဒီကြတော့ဓာတ်ရပြောသွားပြန် အဲ့ဒါမျိုးတွေပေါ့ဗျာဓကမနာအထောက်တဲ့ပုဂ္ဂိုလ်အဲ့ဒါလေးဒါမျိုးတွေကြမှတ်ထားဖို့လိုတာပေါ့နော်အဲ့ဒီဓကမနာအထောက်တဲ့ပုဂ္ဂိုလ်များအနာပနာဓကမနာအထောက်တဲ့ပုဂ္ဂိုလ်များကြတော့အဲ့ဒီမှာဘုရားကခုနကပရိပမောပရိပမောမတုတ်တံရဲ့တုတ်ရအဖွင့်ပါပေါ့ဗျာအဲ့ဒီတုတ်ရဖွင့်လေးဒါလေးလည်းဘုန်းကြီးမကြမကြပြောပြပါနော် ပတိပောပမသုတ်အဖွင့်ဒါကြထကရာကြည်ရခုနပါဠိတော်ပါဠိတော်ဟောတာကိုထကရာတော်ဆန့်ကျင်ဘက်ဖွင့်ပြနော်အနာဘာနာမှတ်တဲ့ပုံကောင်များကြတော့ဗာပြည့်လေကိုယ်လည်းမပိန်မအောင်စိတ်လည်းမပိန်မအောင်ကိုယ်လည်းမလုပ်ဘူးစိတ်လည်းမလုပ်ဘူးနော်မျက်စိလည်းမပိန်မအောင်ကိုယ်လည်းမပိန်မအောင်စိတ်လည်းမပိန်မအောင်မျက်စိလည်းမပိန်မအောင်ကိုယ်လည်းလှုပ်ရှားမှုတုံလုံးမှုမရှိဘူးစိတ်လည်းလှုပ်ရှားမှုတုံလုံးမှုမရှိဘူးဒါဘုရားတိုက်ရဟောတာ အထကရာပေါ့အဲ့ဒီတော့ရဲ့ခုနပတိပောပမတော့ရဲ့ထကရာကြောင့်ဓာတုကမ္မထာနသမေညီကမ္မကရွန်တတကာယောကိလမတိဓကမ္မထာအပွားများအထောက်တဲ့ပုဂ္ဂိုလ်များကြောင့်ခန္ဓာကိုယ်ပင်ပန်းတယ်ဘာဖြစ်လို့လဲဆိုတော့ဓာတ်တရားလွန်ကဲတာအာရကရပူအဲကြလဲအေးပူလာတဲ့ကကြတော်တော်ခံခက်တယ်အေးလာတဲ့ကကြတကုံလုံးအေးဆက်ခဲနေတဲ့ကလည်းခံခက်တယ်အဲလို လွန်ဓာတ်တွေလွန်ခဲ့တာညီမျှအောင်လုပ်ပြရမညီမျှရင်အဲ့တော့ပိုခံခဲ့တယ်ဘယ်လောက်ဒီခံခဲ့လဲဆိုယန္တိပခိပိတဝါကိလနာကာရပတ္တောယဟောတိစေယန္နေယန္နေကိုဒီခန္ဓာဝေထက်ပြီးတော့လှည့်ပြီးတော့ခြေထားသလိုပဲအဲ့လောက်ထိပင်မနဲ့ခက်ခဲတယ်ဒါမေ့အဲ့ဒါလေးတော့မှတ်ထားအောင်နော်အဲ့တော့တက္ကမနာအထုတ်ရင်ပင်မနဲ့ကိုယ်လည်းပင်မနဲ့စိတ်လည်းပင်မနဲ့အနာဘနာအထုတ်ရင်တော့ဗာလဲ ကိုယ်လည်းမပင်ပန်းရဘူးစိတ်လည်းမပင်ပန်းနေပြီဆိုတော့အဲ့ဒါတော့တခုမှားနေပေါ့ဗျဒါတော့ခွေးတို့ကမ္ဘာတန်းဆရာများရဲ့တာဝန်ပဲအဲသူကပြောရမှာပဲကိုယ်ကလည်းလုံနေပြီစိတ်ကလည်းလုံနေပြီအဲအဲ့ဒါဆိုရင်တော့မဟုတ်တော့ဘူးအာမျက်စိကလည်းပင်ပန်းနေဒါလည်းမဟုတ်တော့ဘူးပေါ့အဲ့ဒါကြရင်တော့ကိုယ့်ရဲ့ရှုနေခြင်းနေရမှားနေတယ်လွဲနေပြီဒါမျိုးလာမှတ်ပြီးတော့အဲ့ဒီကြရင်ခွေးတို့ကဘာလုပ်ရမလဲကိုယ်ကမ္ဘာတန်းဆရာနဲ့ဆွေးနွေးပါ မေးပါအဲ့ကျမှကိုလမ်းကြောင်းတက်သွားတယ်နော်အဲ့တော့ပြောချင်တာကအာနာပါနရှုမှတ်နေသမာဓိမြခင်ကြာစိတ်တွေဟာအတန်နေမြည်နေတတ်တယ်လှုပ်ရှားနေတတ်တယ်အဲဒါတွေကိုလှုပ်ရှားနေလို့မตายရပါနဲ့တပြေးပြေးငြိမ်သက်သွားအောင်လို့ကကမ္မဋ္ဌာန်းဆရာသူကသူပြင်ပေးလိမ့်မယ်ကိုကရှောက်ပေါ့စာပိုင်းမှာတော့ရှုရှဲရှုရှဲနဲ့မြည်နေတတ်တယ်ဒီလိုကလည်းအဲ့ဒါကိုသဘောကျပြီးအမြဲတမ်းကိုလောက်နေတာ အတန်လေးထည့်မှတ်လိုက်ရကိုသဘောတွေကျတယ်ဒါကိုဟာဆောင်းကတမာရီကမရဘူးမရတော့အတန်လေးနဲ့ဆိုသဘောကျတော့ဒါကဟိုကိုကတော့ကျမ်းမာရေးကောင်းနေလို့ကိုကဖွင့်ရပြကိုကကိုနေမကောင်းပြီဆိုဘယ်သူမှလုပ်ပြီးမလို့ရှိတော့ဘူးကြအဲ့ခါကျကိုကကိုပဲလုပ်ရတော့ဘယ်သူမှအာကုန်လို့မရဘူးအဲ့ဒီချိန်ကာလရောက်တဲ့ခါကျညပိုသိတာတော့လောက်ရတဲ့ချိန်တော့ပြဿနာမရှိဘူးပေါ့အဲ့တော့ ငြိမ်သက်အောင်ကျင့်ရမယ်လို့မှတ်ထားပါဗျာငြိမ်သက်ကနေပြီးတော့နောက်အားလုံးအောင်လေတိမ်မွေ့သွားအောင်ကျင့်ငြိမ်သက်အောင်တိမ်မွေ့အောင်ဟုတ်လားငြိမ်သက်အောင်ကျင့်တိမ်မွေ့အောင်ကျင့်တိမ်မွေ့ကနေပြီးတော့ဘာလို့ငြိမ်သွားအနာဘနာဝင်လေထွက်လို့ချုပ်ငြိမ်သွားနောက်ဘုရားပါအောင်လေပတ္တံဗျာကာယသင်္ကာခုနလေးကိုစလဲဆုံးတွေ့နေမယ်ခါကြလေထုတ်ချောင်းကြီးလိုမာမတောင်းတော့ချောင်းကြီးဝင်သွားလာနေတွေ့တတ်တယ်။ အဲ့လိုဒီချိန်မှာပဲဖြစ်ဖြစ်ခုနအတို့ရှေ့ပိုင်းမှာပဲဖြစ်နမိတ်တွေပေါ်လာတတ်ပါတယ်နမိတ်ဆိုတော့အလင်းရောင်နမိတ်တွေပေါ့နော်ဒါလည်းပုံစံမျိုးစုံပေါ်တတ်တယ်အဲ့လိုနဲ့အပြင်ဘက်ကစာပေါ်တတ်တယ်ပေါ့လေပေါ်မှာတန့်တွေ့တော့ကောင်းဆုံးပေါ့လေပေါ်မှာစာမတွေ့တတ်အပြင်ဘက်ကစာတွေ့လိုက်ပြင်ဘက်ကတွေကိုပြင်ဘက်မှာတွေ့တဲ့လင်းနမိတ်တွေကိုကိုယ်လေချောင်းပေါ်မှာကတ်လောင်ကျင် ကျင်းကျင်းကျင်းနဲ့တပြေးနဲ့လေးဟာခုနလေးချောင်းကဘယ်မှာထင်ရှားတွေ့မဲ့စားလဲဆိုနောက်ကြဖြည်းဖြည်းနဲ့တိတ်တိတ်မြင်မြင်လေးဖြစ်ဖြစ်ဖြစ်ဖြစ်သွားမယ်တိတ်တိတ်မြင်မြင်လေးကနေကျင်းကျင်းနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့သွားပြီးငြိမ့်သွားခြင်းအဲ့ဒါကိုပတ္တမြာကာယသင်္ခါရံလို့ခေါ်တယ်အဲ့ဒီလိုငြိမ့်သွားခြင်းတဲ့ပိုင်းမှာလည်းနမိတ်တွေပေါ်တတ်တယ်ပေါ့ဗျာနမိတ်ဆိုအလင်းနမိတ်တွေပေါ့အလင်းနမိတ်ဆိုတာစာပောကသာတော့အလင်းနမိတ်ရလို့ဟုတ်ပါဘူး မရိယာကောင်းနေလဲစာပိုင်းမှာတော့မိုက်တိုက်ခြင်းမိုက်မောင်းနေရောက်သွားသလိုခံစားတတ်တယ်မိုက်မောင်းသွားပြီးတော့ဟောဒီအာနမနာလေးအာယုမှာကိုင်းကကိုင်းနဲ့အမိုက်တိုက်တဲ့ရောက်သွားမိုက်မောင်းသလိုဖြတ်အဲ့လိုမျိုးလဲခံစားရတယ်တချို့ကြလဲဒီလေးလေးပေါ်မှာပဲမိကိုရောင်ဒီအချောင်းလေးလိုအဲ့လိုမျိုးလေးတွေတွေ့တတ်တယ်တုံနဲ့တုံမတူတတ်ဘူးပေါ့မတ်တိုက်ဖြတ်သွားပြီဒီလေးဝင်လေးထွက်လေးပေါ်မှာမြဲနေအောင်တတိကနေအောင်ချင်းချင်းနဲ့တကားလေး အဲ့ဒီကနေကြီးအဖြူရောင်တန်းလာကြီးမိုက်တက်ကနေကြီးလင်းလာတော့ဗောဗျာဒါမျိုးတွေလည်းတွေ့ဒါအပြင်ဘက်ကစတွေ့များစွာအပြင်ဘက်ကတွေ့တာများတယ်အဲ့လိုဖြည်းဖြည်းနဲ့ကြီးလင်းတောက်ပါလာတယ်ဟုတ်လားသမာဓိအကောင်းလာလေဘုကြီးလင်းတောက်ပါလာလေအဲ့ဒီအာယုန်တွေကိုအဲ့ဒီနမိတ်အာယုန်တွေကိုဒါအာနာပါနရှုမှတ်ခြင်းကြောင့်ဖြစ်တဲ့နမိတ်တော့မှန်တယ်ဒါပေမဲ့လို့ဒါအာနာပါနပြင်ဘက်ကဟာတွေအဓိကတော့မကြသေးဘူး လေပေါ်မှာတွေ့တာမျိုးမှပုတ်ကောင်းလေပေါ်မှာမတွေ့သေးရင်တော့အဲ့ဒီဟာကိုအဓိကထားပြီးမကြည့်နဲ့ပေါ့လေပေါ်မှာ တွေ့သွားပြီဆိုရင်တော့သိချတော့ပြင်မမှာတွေ့တာတွေကိုလည်းဆွဲမကတ်နိုင်ဘူးတချို့ကမြန်မြန်ဇံရခြင်းတဲ့ကကြပြင်မမှာရှိတဲ့နမိတ်ကို အတင်းဆွဲကတ်တာမျိုးလောက်တတ်တယ်အတင်းဆွဲကတ်ရင်လည်းဒါမရဘူးသူ့တဘာဝအတိုင်းပေါ့ရှုမိုင်ရှုမိုင်နဲ့တဘာရီအကောင်ဒီဖက်ကလေးဒီလင်းနမိတ်ဒီမှာကတ်လာတ အဲ့လိုကျင့်ရပါတယ်အဲ့လိုကျင့်တဲ့ကလည်းဝိတက်ကလည်းဝိတက်လုံးလုံးရတယ်ဝိစာရပီတိဒုက္ခဧကရာပေါ့ဒီ၅မျိုးလုံးလုံးမှဒီ၅မျိုးပေါ်လာမှစံပေါ့အကြမ်းမြင်ပြောရင်တော့ခုနပရိပါဏမိပေါ်အောင်ကျင့်ရပရမတော်ပြင်မကစာပေါ်ပရိပါဏမိဆိုကြည်လင်တောက်ကြည်လင်တောက်ပါတဲ့အကြောင်းမျိုးခေါ်တော့အဲ့ဒီအကြောင်းမျိုးပြင်မဒီလိုပြင်မမှာစာတွေ့တယ်အဲ့ဒီပေါ်ကဒီဟာကိုဒီလေးမှာကောက်အောင်ပါ လိမ္မာမကတ်သေးရင်တော့အဲ့ဒီအလင်းရောင်တွေကိုမကြည့်ပါနဲ့ဒီမှာပဲကောက်အောင်လို့ဒီမှာပဲဟိုဝင်တွေထွက်လေအောင်မှာပဲတတိမြောင်ကျင့်တမာရီကောင်းလာသူကဖတ်ကကလာကလာတဲ့အခါမှာစကဆိုတာလည်းစကခါတာလည်းမမြဲသေးဘူးအနာဘာနာပေါ်လိုက်ခုနနမိတ်ပေါ်လိုက်တယ်လို့ဖြစ်တယ်ကလည်းနမိတ်ပေါ်လို့နမိတ်ကကြည့်နမိတ်ကပျောက်သွားလိုက်လေပဲပေါ်နေလေပဲပေါ်နေလေပဲကကြည့်ပေါ့ လေပဲကတ်ကြည့်ပါများသမာဓိအကောင်းလာရင်တော့ကတ်တာတတ်ပါတယ်အဲ့ဒီလိုကျင့်ရပါအဲ့လိုကျင့်တဲ့အခါမှာအနာကဇန်တရားတွေမှာဖုံးတတ်၊ကွယ်တတ်တဲ့နိဝရဏတရားတွေရှိတယ်ဒီနိဝရဏတရားတွေကင်းအောင်ကျင့်ရအောင်နိဝရဏတရားတွေကာမိသံနိဝရဏဖြာဝရနိဝရဏဌိနာမေတာနိဝရဏဩဒိသကုဝိသနိဝိသေကစာနိဝရဏဒီကို၅မျိုးပေါ့ဒီနေ့ဟိုတုတ်လေးတုတ်ခြေခံပြီးပြောမယ်နော်ပြီးတော့စာမိုင်းဆက်ပြောတော့ ဒီနေ့တော့လေးတို့အောက်ကမှတ်စုတွေဆက်ကြည့်မယ်။ဒီနေ့ကပြီးခဲ့တဲ့မှတ်စုတွေအောက်ပိုင်းမှတ်စုတွေမှတ်စုကဘုန်းကြီးတို့အဲ့မှာဉာဏ်မြင်မကြည်လင်မထင်ရှားခြင်းကြည်လင်ထင်ရှားခြင်းအကြောင်းဒါဘုန်းကြီးတို့ဒီတော့ရအောက်ဆုံးမှာကြံညုံလေးပေးပါပေးထားတယ်အင်္ဂုတ္တဒုတိယဥစာမဏ200နှစ်သင်္ကာရဝတ္တပစ္စကနိဗ္ဗာန်မှာပါပါတယ်ဒီအကြောင်းအရာလေးဘုန်းကြီးပြောမယ်နော် အဲ့မှာပထမဆုံးကြည့်လိုက်ဒီအကြောင်းအရာကတော့သင်္ကာရဝဆိုတဲ့လူတွေပုံနာတယောက်ကဖရာစီရောက်လာရောက်လာတော့တော့ပထမတော့အိမ်တော်မကြသေးခင်တော့ဒီကြောင်းပညာရတွေသွားတဲ့တော့အဲ့ဒီချိန်တော့ဒီနိဝရတွေမဖုံလာတဲ့အတွက်သူသင်ထားတဲ့ပညာရတွေဟာဘယ်လိုကိုမှတ်မိတော့သူဒီကမေချောတာမန်မေချာမဟုတ်တဲ့ဟာတွေတရားကျမ်းစာတွေအကုန်လေးလာသင်ယူခဲ့တော့ ကိုယ်လှုပ်လဲလှုပ်ပြီးအိမ်တော်သားရောဝေချအိမ်တော်ကြလာပြီအလုပ်တွေလုပ်လာပြီအဲ့ဒီချိန်မှာတချို့ကိုကတသက်လုံးကလေ့လာထားတဲ့ကျမ်းစာတွေကညံထဲမှာမပေါ်တော့ပျောက်ကုန်တခါတခါကြတော့လေဟုတ်လားဒီလုံးဝကြီးပိုင်မနဲ့လေ့လာထားတယ်မဟုတ်တဲ့ကျမ်းစာတွေကလည်းပေါ်လွင်ထင်ရှားလာအဲ့ဒါတွေကိုမေးတာပါဘုရား။ဘာမေးလိုက်လဲဆိုသင်္ဃာတို့ကလူလင်ပုံနာမြတ်စွာဘုရား ရှင်ကောရမသူကဘာကိုဒီဘာသာမှမကိုခဲ့သေးတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ဘုရားကိုရှင်ကောရမလို့ဒီလိုပဲခေါ်ကြတယ်။ဘုရားမြတ်စွာဘုရားလို့ဘာလို့ခေါ်သေးဘူးမယုံကြည်သေးရှင်ကောရမတခါတည်းကြာမြင့်စွာလေ့ကျက်ထားတဲ့ကျမ်းစာနဲ့ဉာဏ်ပြည့်နဲ့မကြည်မလင်မထင်ရှားဘဲနဲ့ရှိနေပါတယ်။အမြဲမပြတ်လေ့လာထားတဲ့နော်အတတ်ပညာတွေပေါ့ဗျာ။ဒါတွေကဉာဏ်ပြည့်မှာမထင်ရှားဘဲနဲ့ပျောက်ကွယ်သွားတယ်ဗျာ။ ခါရီကြတော့လေကြာမင်းစာလေးလေးချက်မထားတဲ့ကျမ်းစာညာမြန်မာကြည်လင်ထင်ရှားနေပါလေတကယ်ကိုပိုင်မဲ့လေးချက်ထားတဲ့မဟုတ်တဲ့အတတ်ပညာလေဒီခါရီကြလည်းထင်ထင်ရှားရှားပေါ်လွင်နေတယ်ထင်ရှားနေတယ်ဘာကြောင့်ထို့သို့ဖြစ်ပါလဲဘာကြောင့်ဒီလို ဖြစ်နေပါလဲမြတ်စွာဘုရားမေးလျှောက်တယ်မြတ်စွာဘုရားဗာမိလေဇာကဆိုင်တဲ့နိဝရဏတရားပေါ့နော်ကာမေသနာနိဝရဏဖြာဝရနိဝရဏဌိနာမေဒနိဝရဏဩရိသကုသနိဝရဏ ဝိသေကိစ္စနိဝရဏဒါနိဝရဏ၅ပါးဒါခရဏပြောနေကြဒီနိဝရဏ၅ပါးတွေထကြွနေတဲ့အခါထကြွတယ်ဒီနိဝရဏ၅ပါးတွေကိုယ်တဏ္ဍမှာအောက်ကောက်နေတယ်ပိတ်ဆို့နေတယ်ဒါအညစ်အကြေးခေါ်တော့ဒီညစ်ကြေးတွေကိုယ်တဏ္ဍမှာပိတ်ဆို့နေမှဆိုရင်ကြာမင်းစွာလေးချက်ထားတဲ့ကျမ်းစာသေးပဲဉာဏ်မြင်နဲ့မကြည့်ပလိမထင်ကြပျောက်နေတတ်တယ်လို့ဘုရားဟောနိဝရဏတရား၅ပါးမထကြွတဲ့အခါမပိတ်ဆို့တဲ့အခါ ကြာမြင့်စွာလေးကြမထားတဲ့ကျမ်းစာရဲ့ဉာဏ်မြင့်တဲ့ကြည်လင်ထင်ရှားတယ်အဲလိုဘုရားမိတ်ပြောကျင်တာကိုယ်တဏ္ဍမှာစိတ်အငြိကြီးတွေနိဝရဏတရားတွေရှိနေရင်လောကပညာတွေကိုဘလောက်ပဲပိုင်ပိုင်နိုင်နိုင်သိထားလေးလာထားပေမဲ့လည်းမေ့ပြောက်ကုန်ပါတယ်။ဘာဖြစ်လို့လဲ။ခုနစိတ်အငြိကြီးနိဝရဏတရားတွေကဖုံးလွှမ်းနေတယ်။စိတ်အငြိကြီးနိဝရဏတရားတွေ ကင်းနေရင်တော့မရှိတော့ရင်တော့တေချာလေးလာမထားတဲ့လောကပညာရတဲ့တောင်မှစဉ်းစားလိုက်တိရပေါ်လာတယ်ဒါကိုပြောလို့ရတယ်။အဲတော့ဘုန်းကြီးတို့ကအခုတရားထုတ်နေတယ်ဇံပိုင်းသွားတဲ့ပုဂ္ဂိုလ်ကဇံပညာရအောင်ကျင့်ရတယ်။ဝိပဿနာတရားသွားတဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်ပညာတွေကျင့်ရတယ်။ဒီကျင့်တွေကိုပြောလို့တော့မဟုတ်သေးဘူးနော်။တာမန်လောကပညာရတဲ့တောင်မှဒီစိတ်ညစ်ကြေးတွေရှိရင် ပျောက်သွားတယ်ဆိုရင်ဇံပညာတွေဝိပဿနာပညာတွေအထုတ်တဲ့ခါမှာဒီနိဝရဏတရားတွေဝင်းနေ ပိတ်ဆို့နေရှိနေသေးဘယ်နည်းနဲ့မှဇံပညာတွေမဖြစ်နိုင်ဘူးပြီးတော့ဝိပဿနာပညာတွေလည်းမရနိုင်ပါဘူးမဖြစ်နိုင်ပါဘူးပြောချင်တာတော့ဗျာဘုန်းကြီးတို့ဇံပိုင်းပဲကျင့်ကျင်ဝိပဿနာဉာဏ်တွေဖြစ်အောင်ပဲကျင့်ကျင်စိတ် တညေကြေးနိယနာတရားတွေကင်းအောင်ကျင့်ဖို့လိုပါတယ်ဒါကိုပြောလို့ရမယ်ဒီနိဝရဏစေညေကြေးတရားတွေကင်းအောင်မကျင့်နိုင်ဘူးဆိုရင်တော့ဘုန်းကြီးတို့ဘာသာပညာမှမရနိုင်ပါဘူးဘာဝိပဿနာဉာဏ်ပညာမှလည်းမဖြစ်နိုင်ပါဘူးဒါတိတုတ်လေးကတောင်းပြောချင်တာလို့လူတိုင်းလူတိုင်းတတ်တော်တိုင်းတတ်တော်တိုင်းဘာဖြစ်လဲဆိုတော့အောက်မှာဆက်ကြည့်မယ်နော်အောက်မှာဘုရားတခုချင်းဖြေထားပါတယ် နော်ခုနကတော့ဘုန်းကြီးကတစ်သုံးလုံးပေါင်းဖြစ်ဒီမှာရကြည့်လိုက်ကာမိဆန္ဒနဲ့ပတ်သက်ပြီးဘုရားအစဟောပါကြည်လင်းနေတဲ့ရေခွက်ထဲမှာ အမဲဝါစာရည်အယောင်တစ်မျိုးမျိုးထည့်လိုက်ပေါ့အမဲရောင်အဝါရောင်ဆေးရောင်အပြာရောင်ဒီကုတစ်မျိုးထည့်လိုက်ရင်ဒီခွက်ထဲမှာပေါ့နော်ဘလောက်ကြည်လင်းတဲ့ရေပြီးတော့အယောင်ပါတဲ့အယောင်တစ်မျိုးမျိုးထည့်လိုက်ရင်ပေါ့ဘာဖြစ်လာလဲကိုဒီမြက်ဒီခွက်ထဲကြည်လိုက် ကိုမျက်နှာဘယ်လိုမှမမြင်နိုင် ကြည်လင်းနေတဲ့စိတ်ထဲမှာနော်ဘယ်လိုငယ်တော့ရွယ်တော့ကတော့ဟုတ်တာဒီအာယုံ၅ပါးကောင်းကောင်းတရားတွေတိတ်အားမကောင်းနေအဲ့မှာစိတ်ကကြည်လင်းနေအဲ့ဒီကြည်လင်းတဲ့စိတ်ထဲမှာဟိုနှစ်သက်စရာအောင်တကူတွေ့သွားပြီဆိုဒါကာမိဆန္ဒကာမရာကအရေးကြီးတွေဖုံးလာအဲကာမိဆန္ဒအရေးကြီးတွေဖုံးလာပြီလောဘတွေဖုံးလာပြီလောဘတွေဖုံးလာပြီဘာမှမမြင်တော့ နော်ဒီလောဘလွတ်ကြောင်းတရားလောဘတွေလည်းပုံနေမယ်ကာမိဆန္ဒရာဂပဲဒါကိုနှစ်သက်တာအာယုံ၅ပါးကာမဂုဏ်တရားနှစ်သက်တဲ့လောဘပဲလောဘတွေဖုံးလွှမ်းနေလောဘတွေသိအားကောင်းနေပြီဒီလောဘကာမိဆန္ဒလွတ်ကြောင်းတရားကိုလည်းမသိဘူးအဲဒီကကြပါပြီကိုယ်ကျိုးသူများကျိုးစီရောဘာမှမသိနိုင်တော့ကိုယ်ကျိုးမဲ့ဒီသူတစ်ပါးကျိုးမဲ့ဒီအကုန်လောက်တော့ဇန်တရားဆိုဝေးလူတိုင်းလူတိုင်းက ဒီကာမိစန္ဒဆိုတဲ့အာယုံ၅ပါးကာမဂုဏ်တရားတွေအမြဲတမ်းနှစ်သက်ကြတယ်ဆွဲလန်းကြတယ်လူရောရဟန်းကောနော်ဒါဘုန်းကြီးတို့ဟိုတရားနာတွေပြိတ္တတွေမဟုတ်ဘူးဘုန်းကြီးတို့ရဟန်းတော်တွေပါအောင်ပဲဒါတွေနှစ်သက်ကြတော့သက်ရှိသက်မဲ့ရာဟုတုမန္တများတွေပေါ်မှာဗာပြည့်လဲဆွဲလန်းကြည့်ရသက်ရှိဖြစ်တဲ့ဒါအာယုံသမီးအာယုံနှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်ရဲ့အာယုံဒါတွေကိုလည်းဆွဲလန်းမြန်လို့ပါတယ် ဒါတွေမရှိတောင်မှအော်ဘုန်းကြီးတွေဘုန်းကြီးတွေဆိုပါအဲတို့ရဲ့သားမီးတွေရှိတာပါပဲဒီပုံမှာဆွဲသွားဆွဲလဲနာဒီကိုအဲ့ဒီလိုသားသမီးအာယုံပစ္စည်းသားသမီးအာယုံကိုနှစ်သက်မြန်လို့ကြာမရှိရင်တောင်မှဘုန်းကြီးတို့ရန်တော်များဆိုရင်ကိုယ်ခန္ဓာကိုယ်ကြီးတော့နှစ်သက်ကြတာပဲဆွဲလန်းကြတာမြန်လို့ကြတာပဲပြီးတော့တက်မဲ့ဖြစ်တဲ့ပစ္စည်းတွေပေါ့နော်ဒီခေတ်ကပစ္စည်းအသက်ဆန်းရတဲ့တိတ်ပေါ်တော့အယူမှု ဆွဲလန်းကြတာပဲဒီလိုဆွဲလန်းမှုတွေကဘာဖြစ်နေတာလဲကာမိဆန္ဒနိဝရဏတွေဖုံးအုံနေတာပဲအဲဒီနိဝရဏတွေကြွားကြောင်ကျင့်ရမယ်ကြွားကြောင်ကျင့်တဲ့နည်းတွေသိရအဲ့ဒါကိုပြောတာနော်ဒီမှာဖြစ်ပေါ်နေတဲ့ကာမိဆန္ဒလွတ်ကြောင်းတရားဒါတွေလွတ်အောင်မလုပ်မလဲဆိုကာမိဆန္ဒဆိုအာယုံ၅ပါးကာမဂုဏ်တွေတက်ရှိတက်မဲ့အာယုံတွေကိုယ်ခန္ဓာကိုယ်ပဲဒုက္ခနှစ်တာ နှစ်သက်ဉာဏ်တို့ဆွဲလန်းနေဆိုလောဘပဲဒါတွေကြွားကြတော့လွတ်ချနေအောင်ကျင့်အောင်အဲ့ဒီမှာမာသရိပလန်တုံမှာကြတော့အတုပတရားတွေဟောတာရှင်အတုပတေအတုပဒါတွေဘယ်လိုရှုရမလဲသိရမယ်ဒီအတုပတရားတွေဇံရတယ်ပထမဇံရအောင်ရှုနိုင်ပထမဇံရအောင်ရှုနိုင်တော့အကောင်းဆုံးပေါ့ဇံရအောင်မရှုနိုင်တဲ့အတိုင်းဒီ ရှင်အတုပတရားတုပပေါ်မှာအပြစ်မြင်အောင်ရှုနိုင်ရင်တောင်မှဒီဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေအတွက်တောင်မှလွတ်ချနိုင်တယ်နော်မလွတ်ချနိုင်ရင်ဘယ်ချိန်ကာလမှာဘုန်းကြီးတို့ပုံသိရလဲကိုနှစ်သက်မြန်လို့တဲ့ပုံကိုယ်ကြီးဟုတ်လားယောဂဆိုကြီးတွေဝင်လာမယ်သိသွားမယ်ဘုံမို့ကိုကိုယ်တိုင်သိခြင်းတရားတွေကျုံလာမယ်ကိုမှယောဂဆိုကြီးတွေဝင်လာအာနှစ်သက်မြန်လို့အာကြည့်လေလေလွတ်ချဖို့ခက်တယ်ဒါမျိုးတွေဖြစ်တော့ ဒါကတဦးတယောက်တည်းမဟုတ်ဘူးအကုန်လုံးဖြစ်နေတတ္တဝအလုံးကုန်ဖြစ်နေဒါကြောင့်မို့ဒီကာမိဆန္ဒမှာလွတ်ချကြောင်းလွတ်ကြောင်းတရားတွေနားလည်အောင်လုပ်ထားမယ်ဝိပဿနာအထုတ်ရင်ကြောင့်မို့ဒီမှာကအတုပကမ္မထာကိုအထုတ်ပြီးတော့လေကာမိဆန္ဒနိဝရဏလောဘကိုလွတ်ချနိုင်တယ်ဆွဲလန်းမှုတွေ့တောင်းကိုဖျောက်ချနိုင်တယ်ဝိပဿနာဝိပဿနာဉာဏ်ပညာတွေဖြစ်အောင် ရှုမှတ်ရင်လည်းပဲဒါကိုတွတ်ချနိုင်တယ်ဘုရားဟောတာတကယ်အပြီးတွတ်ချနေတာလောဘဆိုတာကဓာတမညာရမှာပဲအီတပယ်နိုင်တယ်သောတာပတိမညာရအောင်လည်းဒီလောဘကအီတမပယ်နိုင်သေးဘူးနော်လောဘက10မျိုးရှိတာလောဘဒါကတော့ဗိဓမာလေးလာထားမှသိတော့လောဘ10မျိုးဒိဋ္ဌိပါတဲ့လောဘ1မျိုးဒိဋ္ဌိမပါတဲ့လောဘ1မျိုးပေါ့ ဒိဋ္ဌိပါတဲ့လောဘမျိုးကသောတာပန်ဖြစ်တာနဲ့ပြန်ရတာဖြတ်ချလိုက်ပြီမဖြစ်တော့ဒါပေမဲ့ဒိဋ္ဌိမပါတဲ့လောဘကျန်နေသေးတယ်ဒေါသသောတာပန်ဒေါသတွေမပယ်သေးဘူးနော်ပြီးတော့မောဟနှမျိုးဥဒိစ္စမောဟနဲ့ဝိသိကိစ္စမောဟသောတာပန်ဖြစ်ပြီးတော့ဘုရားတရားတန်ခေါ်မှာတကယ်ယုံကြည်သွားတော့ဝိသိကိစ္စမောဟလည်းတော့ဖြတ်ချလိုက်ဥဒိစ္စမောဟကျန်သေးတယ်အဲ့တော့သောတာပန်ပုဂ္ဂိုလ် ကြံတာပါလေဒိဋ္ဌိမပါတဲ့လောဘဒီခုဒေါသမှုတွေးဒေါသကြံတယ်ဥဒိစ္စမောဟကြံတယ်အဲ့ဒီတရားတွေကိုအပေကြစေတဲ့ဒိဋ္ဌိမပါတဲ့လောဘဒေါသဥဒိစ္စပေကိုမကြစေတတ်တဲ့ဒိဋ္ဌိမပါတဲ့လောဘဒေါသဥဒိစ္စမောဟပေကိုကြစေတတ်တဲ့ဒိဋ္ဌိမပါတဲ့လောဘဒေါသ ဩဒိသမောဟကိုတော့သောတာပတ္တိမကပယ်ပါတယ်အပယ်ကိုမကြစေတတ်တဲ့ဒိဋ္ဌိမပါတဲ့လောဘဒေါသဩဒိသမောဟကြတော့မပယ်နိုင်ပါအပယ်ကိုမကြစေတဲ့ဒိဋ္ဌိကဒိဋ္ဌိမပါတဲ့လောဘဒေါသဟောဒေါသမုဒ္ဒိမှာရှိတဲ့ဒေါသဩဒိသမောဟတို့ကြတော့ဒီဟာကိုနှစ်မျိုးခွဲတယ်အကျဉ်းစာအနုစာအကျဉ်းစာကြသဒ္ဒဂိုင်းမကပယ်ပါတယ်တကအနုစာကြံတယ်ပေါ့နော် အနုစားမှာဒီကထပ်ခွဲလိုက်တော့ဒိဋ္ဌိပါတဲ့လောဘဒိဋ္ဌိမပါတဲ့လောဘရဲ့ဒေါသရဲ့ဥဒိဥဒိစ္စပါတဲ့မောဟရဲ့အဲ့ဒီမှာဒိဋ္ဌိမပါတဲ့လောဘကိုကာမဘုံမှာ ဖြစ်တဲ့ဒိဋ္ဌိမပါတဲ့လောဘရူပဘောအရူပဘောမှာဖြစ်တဲ့ဒိဋ္ဌိမပါတဲ့လောဘဒီလိုထပ်ခွဲတယ်အနာဂံဖြစ်သွားရင်ကာမဘုံမှာဖြစ်တဲ့ ကာမရာဂပေါ့ဒါကိုလုံးဝပယ်တတ်နိုင်တယ်ဒါပေမဲ့ရူပဘောအရူပဘောရှိနေတဲ့လောဘသူမပယ်သေးဘူးဒေါသလုံးဝပယ်လိုက်တယ်ဥဒိစ္စမောဟမပယ်နိုင်သေးဘူးယဟန္တာရောက်မှခုနရူပအရူပရူပဘောအရူပဘောမှာဖြစ်တဲ့ဒိဋ္ဌိမပါတဲ့လောဘဥဒိစ္စမောဟကပယ်ပါတယ်ရောလုံးဝ လောဘကိုအကျွင်းမဲ့ပယ်နိုင်တာရတ္တမတရားဒါတွေသိထားတယ်ဒါတော့ရတ္တမတရားတော့ဘုန်းကြီးတို့မရသေးဘူးဒီမှာရအောင် လုပ်နိုင်တာဆိုတာကအတုပနဲ့ဝိပဿနာပဲအတုပဆိုတာနှမျိုးပဲဒါကမာသတိမနာတော့မှတိုက်ရိုက်ပြောသွားနော်ဒီမှာဘုန်းကြီးတို့ယောဂီတွေတော်တော်များများဘယ်လိုဖြစ်လားဒါသမထယောကွာငါတို့ကမှဝိပဿနာပါ ဝိပဿနာဉာဏ်ဖြစ်အောင်အထောက်နိုင်တော့ကောင်းတာပေါ့ဒီမှာဘုရားကိုယ်တိုင်ညွှန်ထားတာလိုအပ်လို့ညွှန်တာဝိပဿနာဉာဏ်မဖြစ်ရင်လည်းဘယ်ပယ်နိုင်မလို့နော်ဝိပဿနာဉာဏ်ဖြစ်အောင်အထောက်နိုင်တော့ဒါထိုက်လျော့ပယ်မှာဝိပဿနာဉာဏ်ဖြစ်အောင်အမထောက်နိုင်မပယ်ပါဘူးဝိပဿနာဉာဏ်မဖြစ်သေးမပယ်ဘူးအတုပတို့ပါကြမြင်လဲတဲ့ထင်ရှားလွယ်ဒါကြောင့်မို့ပယ်ဖို့ရခွင့်လမ်းများတယ် ခန္ဓာကိုယ်ကြီးအပြစ်မြောင်ကြီးဘယ်ချခင်တော်မလဲဗျနိဗ္ဗာန်ကိုလိုချင်ခန္ဓာကိုယ်ပြစ်ကိုမြောင်ကြည့်ဆိုတာကိုဗုဒ္ဓမန္တုမာတော်တို့ကမိတ်ထားတယ်ဘုန်းကြီးတို့အောက်ကပစ္စည်းတော်ကပြောခဲ့ပြီးတိတုတ်လေးအကြောင်းအဲ့ဒါရှုတတ်ဖို့လိုတယ်ရှင်အာသူကဘယ်လိုရှုမလဲတေအာသူကဘယ်လိုရှုမလဲဒါတွေကိုတိကျရှုတတ်ဖို့လိုတယ်ရှုလိုက်လို့ရင်ဒီသက်ရှိသက်မဲ့ပေါ်မှာတွဲတားနေတာပေါ်မှာ လွတ်ချနိုင်တယ်မရှုရင်တော့လွတ်လွတ်ချနိုင်အတုပတေချာဘောကြုံရတာပေါ့ဗျာလူတွေကတနေ့တေချာမယ်တေပြီးဒီခန္ဓာကိုယ်ရပုတ်ကောင်ပြန်သွားဒါတေသွားတဲ့ပုဂ္ဂိုလ်တွေကကိုယ်ပြသွားကိုယ်အရင်တေသွားတဲ့ပုဂ္ဂိုလ်ကတေခြင်းတရားကိုလည်းပြတယ်အတုပတရားကိုလည်းပြတယ်ဒါတွေကမလွဲမသွေတွေ့နိုင်မလွဲမသွေတွေ့နေတဲ့တရားမရှုဘဲနဲ့ဟိုခက်ခဲတဲ့ဝိပဿနာဉာဏ်တွေတရားမှန်ပြီးတော့လုံနေကြတယ်ကြော်လုံနေတယ် တကယ်မြင်လွယ်တဲ့တရားကြောင့်မရှိဘူးမမြင်လွယ်တဲ့တရားပဲခက်ခက်ခက်အသေးလေးလောက်ကြအဲ့လိုဖြစ်တယ်အဲတော့လောက်ပါဝိပဿနာလောက်တာလည်းအကောင်းဆုံးဝိပဿနာဉာဏ်ဖြင့်မှမညာပညာရတော့ဒါပေမဲ့တကယ်ကိုဘုန်းကြီးတို့တွေမလွဲမသွေကြုံရတဲ့အတုပါတွေကိုယ်ခန္ဓာကိုယ်ကြဒီမှာတန့်ရှင်းမရှိလို့ဒီခန္ဓာကိုယ်ကနန်းလာပဲကိုယ့်အကုတ်တော့သူများမပြောင်းနဲ့သေသွားရင်တော့ပြောစရာကိုမလိုဒါလည်းပြနိုင်ဒါကြီးမကြည့်ပဲနဲ့ ဟိုဝိပဿနာဉာဏ်ကြီးမဖြစ်ဖြစ်အောင်အထုတ်နေရတာမျိုးကြတာဟိုစဉ်းစားကြည့်တစ်မျိုးကြီးပေါ့အဲကြောင့်ဘုရားကအတုပကာမိဆန္ဒလွတ်ကြောင်းတရားတွေသိထားမယ်ကျင့်ကြောင်းတရားတွေနော်ကာမိဆန္ဒလွတ်တော့ဘယ်လိုကျင့်ရမလဲဒါသိရကာမိဆန္ဒနိဗ္ဗာန်ကွာကြတော့ဘယ်လိုကျင့်ရမလဲဘယ်တရားတွေကျင့်ရမလဲဒါတွေသိရကျင့်တဲ့အခါမှာဘယ်လိုကျင့်ရမလဲဒါတွေသိရမှာအတုပ ဒါတွေအောက်တော့မှခဏပြောခဲ့ပြီဘုန်းကြီးတို့ဒီတရားစကားမှာတွေလည်းမျက်မပြသင်ပေးနေဒါတွေလည်းကျင့်စေခြင်းနဲ့ကိုယ်ရင်သိသွားတဲ့ပုဂ္ဂိုလ်ရဲ့သိခြင်းတရားတို့အတုပါတရားတွေဒါတွေလည်းဆင်ញင်စေခြင်းနဲ့ဆင်ញင်နေနေဆင်ញင်တဲ့ခိုက်တာမှာတော့ဒါလုံးဝရေကိုဒီပေါ်မှာဆွလမ်းမှုတွေ့တာမှပျောက်ကျသွားနိုင်တာပဲတောင်ကားတွေရသွားနိုင်တာပဲဒါလေးမှတ်ထားမှာပေါ့နော်ပြီးတဲ့အခါကျတော့ အဲဒီမှာဝိပဿနာဉာဏ်ဝိပဿနာဉာဏ်นี่ဖြစ်ရင်လည်းပဲဒီကာမိဆန္ဒနိဝေနတရားလွတ်ချနိုင်တယ်လောဘကိုလွတ်ချနိုင်တယ်တွေ့တောင်းကိုဆွဲလောင်းကိုဖြုတ်ချနိုင်တယ်ဒါကိုပြောသွားတယ်ဗျာဝိပဿနာဉာဏ်အဲတော့ဝိပဿနာဉာဏ်ဆိုပထမဆုံးပါလေရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ကြည့်ရရုပ်ရနာရလို့မြင်သွားရင်ပေါ့ဗျာနော်ဒါလွတ်ချနိုင်တာပဲအခုနောက်ကအတွေ့အကြုံလို့ဘုန်းကြီးအရင်ပြီးခဲ့တဲ့ပတ်တရားလည်းတစ်ခါပြောခဲ့ဖို့ပါ စင်ကိုရောက်တော့ယောဂီတယောက်ကနေရှုမှရှုမှနဲ့ဝိပဿနာရှုမှနဲ့ဘယ်ပုဂ္ဂိုလ်ဒုက္ခနောကိုရရိုးစုရမြင်နေတာဒီတရားရှုမှလို့ထစဉ္ညာလျှောက်တဲ့ခြင်းကြတော့ဘဇုကြည်ကြည်ရိုးစုခြင်းမြင်တယ်တော်များများအဲ့ဒါမကောင်းဘူးဖြတ်ပြလိုက်ဒီအတုပတရားတွေကိုမရှုဘူးရင်မလုပ်ဘူးရင်ဒါသမထဆိုပြီးဖြတ်ပြလိုက်တာလူတိုင်းလူတိုင်းပေါ့ ဂျိုးစုရဲ့လို့မြင်တယ်ဘယ်လောဘဖြစ်တော့မလဲလောဘအလိုလိုကွာကြပါမယ်ဒါကဟိုတမင်တွေကသူ့တော်သူ့ကသူညံနေမှာဝိပဿနာရှုရင်းနဲ့တချို့ညံနေမှာပေါ်တတ်တယ်ပေါ်လာအဲ့တိုင်လာရှုတယ်ရှုလိုက်ဟောသူများပြေသူများဘယ်ပုံကိုကြည့်ကြည့်ရိုးစုချက်မြင်တယ်ခဏတရားရတယ်ဘယ်စုပေါ်မှာနှစ်သက်မှုမရှိတော့ကိုယ်ခန္ဓာကိုယ်ကလည်းနှစ်သက်မှုရှိအဲ့မှာလောဘအလိုလိုကွာကြသွားကာမိဆန္ဒလိုလိုဖြုတ်ချလို့ရတဏှာရာကလိုလိုကွာကြသွားတော့ ဒုက္ခရရမလို့ဒါဝိပဿနာဉာဏ်ကြီးအထုတ်လို့ဖြတ်တာဝိပဿနာဉာဏ်ကြီးအထုတ်တဲ့အခါမှာဆင်းရဲအထုတ်ရတယ်နော်ဒါမှယုံနာတဘာဝတွေမြင်အောင်ကြည့်အဲ့လိုမြင်မြန်နဲ့မြင်နာနေပြနေယောဂတတ္တနာငါတတ္တကိုယ်ကိုပြပြပေါ့ကိုယ်ခန္ဓာကိုဘေးရရက်ကြည့်တယ်လို့ကိုယ်ကိုပြပြမြင်တတ်ပါတယ်နော်ယုံနာတဘာဝတွေဒီယုံနာတဘာဝတွေအကြောင်းကျိုးဖြစ်နေတဲ့တဘာဝတွေမြင်အောင်ကြည့်အကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တဘာဝတွေ နေဆာသဘောဒုက္ခသဘောနတ္တသဘောဒါတွေမြုံကြည့်ရအနေဆာတာတကယ်နင်မာနလိုလိုကြွာကြလာတာပဲနော်တရားရတယ်မရဘူးဆိုတာဒီပုဂ္ဂိုလ်ကြည့်လို့ရတယ်ဘုန်းကြီးလည်းကြည့်လို့ရတာပဲမာနကြွာတယ်ဆိုအနေဆာမြင်မာနတကယ်ကြွာပါတယ်မာနလိုလိုလျှော့ကြပါနော်တေခြင်းတရားတွေ လူတွေရဲ့အသေးတွေကိုယ့်အသေးတွေကိုတကယ်မြောင်ကြည့်နိုင်မယ်ဆိုရင်လည်းအာနာကြပါဟိုဘုန်းကြီးတို့ဘုရားဆရာတို့ပြောပြောပါပြီယုံနာနေရပေါ်ပြီးပြောဖြစ်ဖြစ်ဖြစ်ဒါကတော့အသေးလေးခေါ်အသေးလေးမြင်ရင်လည်းမာနအလိုလိုကြွားကြတော့ဟောအရာအလိုပေါ်ပြီးပြောဖြစ်ဖြစ်ပြတ်နေပါဘာမှမြဲတာမရှိပါဘူးအခုကမြဲတယ်ထင်ပြီးတော့နော်ဘာလောက်နိုင်ပစ္စည်းချမ်းသာငါတတလုံးချမ်းသာမယ်ထင်တာ အာနာရှိနေတစ်သက်လုံးဟုတ်လားဘယ်တော့မှမသေးတော့ဘူးဒီလိုထင်ပြီးတော့မာမာနတက်နေတာ။ဘုံကြီးတဲ့ပုဂ္ဂိုလ်များလည်းတော့မန်ဝင်တော့ပညာတတ်တဲ့ပုဂ္ဂိုလ်လည်းအဲ့ဒီလိုပဲမန်နေတက်တာ။ဒီမာနတွေကခုနက အနိစ္စသဘောပေါ့။ယုံနာသဘောတွေရဲ့ဖြစ်ပြီးပြက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒီအသေးလေးတွေမြင်လဲလို့လို့ကြွားကြပါတယ်။အသေးကြီးဘဝတစ်ခုရဲ့အဆုံးသတ်အသေးကြီး။ သူများအသေးကြီးပဲဖြစ်ကိုယ်အသေးကြီးပဲဖြစ်လက်ခံလိုက်ရမြန်ဒီမာနလို့လျှော့ကြအဲ့တော့အနေဆာမြင်မာနกว่าတယ်ဒါဝိပဿနာဉာဏ်ပိုင်းပဲကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံ nant တရားတွေအနေဆာသဘောမြင်မာနกว่าပါတယ်မာနလို့လို့ပြုတ်ကြပါဒုတိယကြောင်းကျိုးဆက်ဆက်ဖြစ်ယုံ nant ဘာဝတွေရဲ့အပြစ်ကိုမြင်ဒုက္ခမြင် လောဘလောဘกว่าတာပဲ ဆင်းရဲတဲ့သဘောတွေမြင်နေပေါ်ပြပြောက်ဖြစ်ပြီးပြက်မြင်နေဟောခန္ဓာကိုယ်ရဲ့ဒီခုမှကောင်းတာမရှိဘူးဆင်းရဲနေတာဒီခုမှချမ်းသာတာမရှိဘူးဒီလိုသဘောပေါက်လာဘယ်လိုခြင်းမလဲနော်အပြစ်မမြင်လို့ချစ်ခင်တာပြစ်မြင်လာမချစ်ခင်တော့ဒါကိုလွတ်ချနိုင်တယ်ဖြုတ်ချနိုင်တယ်ခွာချနိုင်အာအပြစ်မမြင်တော့ဒုက္ခမမြင်တော့လောဘမကွာပါဘူးအဲကြောင့်ပြစ်မြင်အောင်ချစ်ခင်မှုကင်းအောင်အတုပါလည်းရှု ယုံနာသဘောတရားတွေမလို့ခြင်းနဲ့ခံခက်တဲ့ဆင်းရဲတဲ့သဘောကိုလည်းမြင်အောင်ရှုဒုက္ခဖြစ်တဲ့သဘောကိုလည်းမြင်အောင်ရှုဒုက္ခတကယ်မြင်ပါကွာမလဲလောဘကွာမယ်တဏှာကွာမယ်ຢာကကွာမယ်ကာမိဆန္ဒကွာမယ်အနတ္တမြင်အတ္တတိတိကွာတော့ဟောယုံနာသဘောကြောင်းကျဆက်ဆက်ဖြစ်နေယုံနာသဘောတွေဟာအကြောင်းတိုက်ဆန္ဒလို့ဖြစ်တာပဲအကြောင်းတိုက်ဆန္ဒအကြောင်းတိုက်ဘယ်နေရာပျောက်သွားမှမသိဘူးဖြစ်သလိုဖြစ်နေတဲ့သဘောတရားတွေပဲမြင် ငါတို့ကယောက်ျားမိမှာအတ္တကောင်ဝိညာဉ်ကောင်လိုလိုကွာချသွားတာပဲပြောစရာမလိုဘူးအတ္တတမြင်အတ္တဒိဋ္ဌိကွာတယ်ဟုတ်လားဝိပဿနာဉာဏ်ရဲ့အစစ်မြင့်မြင့်တယ်လို့တဏဒိဋ္ဌိမာနတွေကကွာသွားပါတယ်အဲ့လိုတဏဒိဋ္ဌိမာနကွာအောင်ကျင့်ရပါတယ်ဟောဝိပဿနာဉာဏ်ဖြစ်မှမဖြစ်ရင်တော့မကွာပါဘူးဗျာဖြစ်လို့ရှိရင်ဒီကာမိဆန္ဒလောဘခွာချနိုင်တယ်ဖြုတ်ချနိုင်တယ်ခုနအတုပတွေမြောင်ရှုနိုင်တယ်ဒီကာမိဆန္ဒတွေ လောဘတွေဒါကတွေဆွဲလန်းမှုမြတ်နှုံးမှုတွေဖြုတ်ချနိုင်တယ်ဝိပဿနာဉာဏ်ဖြစ်လို့ဖြုတ်ချနိုင်တယ်လုံးဝဖြုတ်ချနိုင်တာအရတ္တမမှာ ဖြုတ်ချနိုင်တယ်ဘာဖြစ်သောတာပတ္တိမဲ့ညာလောက်ရအောင်အထောရင်ကိုဒါကိုကအထိုင်လျောက်ဖြုတ်ချနိုင်ပါပြီအဲ့ဒီလို ဖြုတ်ချနိုင်မှ ကိုယ့်ရဲ့အကျိုးစီးပွားသူတို့များအကျိုးစီးပွားကိုအကျိုးရှိအောင်ကျင့်နိုင်တာအဲ့ဒီကာမိဆန္ဒလောဘဆွဲလန်းမှုတွေတောင်မဖြုတ်ချနိုင်ဘူး ကိုကြိုးစည်းဝါလည်းမမြင်တော့သူကြိုးစည်းဝါလည်းမမြင်တော့လောက်ချလောက်တာနော်ကာမိဆန္ဒတွေဖုံးလွှမ်းနေတယ်ဒီလိုဖြစ်တာဒီလိုမှတ်ထားပါနော်အဲတော့ကာမိဆန္ဒတွေဖုံးလွှမ်းလိုက်တဲ့ခါကျတမာရီမရတော့ဘူးကာမိဆန္ဒရဲ့စံကြဘက်ကတမာရီပဲတမာရီရလာရင်လည်းဒီကာမိဆန္ဒတွေကတော့ပြုတ်ကျသွားတာပဲနော်အဲတော့မတ်စိနာအောင်လည်းကအောင်ကျင့်ရတယ်ဝိပဿနာပိုင်းသွားခြင်းတဲ့ပုံကများနော် အတုပရှုတဲ့ပုဂ္ဂိုလ်များကြအပြစ်မြောင်ကြည့်ရတယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြတော့ဒီရှုမှတ်နေတဲ့အာနာပါနအာယုသို့မဟုတ်ဓကမ္ထံပေါ့ကောက်ရှုရှုနေရင်ဟုတ်လားခုနကာမိဆန္ဒအတွေးတွေမဝင်ဘူးအတွေးတွေမဝင်ရင်စိတ်ကတည်ငြိမ်လာလိမ့်မယ်ဒါမျိုးပေါ့အဲ့ဒါဆိုကာမိဆန္ဒနေမှာနော်ကင်းကွာသွားတယ်ကာမိဆန္ဒ နှစ်သက်မှုများတို့အတွက်တောင်းဖို့အားကောင်းနေတဲ့ပုံကိုဆိုရင်လည်းဘလို့မှခွန်ကြီးတို့တွေတမာရီမဖြတ်နိုင်ပါဘူးဒါလေးလည်းမှတ်ထားစေချင် နော်အဲ့ဒါအကြောင်းဒီမှာလူရင်းကတော့ဇံပိုင်းမှာတော့ဧကဂရတမာရီအရေးကြီးတယ်တမာရီကြမှာခုနဇံတရားတွေကရနိုင်ပါတယ်ဆိုင်ကားတွေကဖြစ်နိုင်ပါတယ်အဓိကဒီမှာကာမေဆန္ဒရေးမအောက်ကတွေပြီးအောင်ဆက်သွားမယ်နောက်ဗျာပါဒနေဝနာဗျာပါဒနေဝနာအရေးကြီးကြဘုရားဘာနဲ့ဥပမာပေးတာလဲ ရေကိုမီးဖြင့်ပူပေးသည်ဖြင့်ရှူပွက်အငွေ့ထွက်နေချိန်မှာအဲ့ဒီရေဘူးထဲမှာငုံကြည့်လိုက်ကိုယ့်ရဲ့မျက်နှာမမြင်ရပါဘူး။ဗျာဝရအညစ်အကြေးတွေဖုံလွှမ်းနေလည်းပဲဖုံလွှမ်းနေတဲ့အချိန်မှဖြစ်ဖြစ်ဒီဗျာဝရဖြစ်နေတဲ့ဗျာဝရအညစ်အကြေးကလွတ်ကြောင်းတရားမသိတဲ့အခါပဲဖြစ်ဖြစ်သူတို့ဘာကြိုးစီပါကိုယ်ကြိုးစီပါတွေကိုမသိမြင်တာသိမြောင် ဒီအကျိုးစီးပွားတွေမဆောင်ရွက်နိုင်ဘူးလို့ဆိုလိုပါတယ်နော်အဲတော့ဗျာဝရနေရညစ်ကြေးဆိုတော့ဗျာဝရပြောဒေါသပါပဲလိုချင်တာမရတဲ့ကဒေါသတွေဖြစ်တာစိတ်ဆိုးမယ်စိတ်ပြတ်မယ်ဝမ်းနည်းမယ်ပူဆွေးမယ်ပူကျွေးမယ်ပေါ့ကိုတတ်သိမယ်ဒါမျိုးတွေကြောက်တယ်လန့်တယ်ဒါဗျာဝရတွေဒါတွေလွတ်မြောက်ဖို့မေတ္တာတရားတွေအားထုတ်ရတယ်ဒေါသရဲ့စံကျင်ဘက်ကအဒေါသအဒေါသ ရိုးရိုးအဒေါသလည်းရှိတယ်မေတ္တာအဒေါသလည်းရှိတယ်မေတ္တာမေတ္တာတော့ချက်ချင်းလုပ်လို့မရပါဘူးနော်အဲတော့ဒေါသတွေဖြစ်လာရင်ဒါကိုဒေါသတွေငြိမ်းအောင်လုပ်ရကိုဒေါသဖြစ်တဲ့ပုံပေါ်မှာမှသိခံပြီးကောင်းဘက်ကိုရှာတယ်ကောင်းဘက်ကို ကြည့်ရမှာကောင်းဘက်ကိုကြည့်ပြီးတော့လေကိုဒေါသကိုငြိမ်းအောင်လုပ်ရတယ်ဒါမှမဟုတ်ဒေါသတွေဖြစ်လာတဲ့ချိန်မှာ ကိုယ်စိတ်ကိုအေးရအေးကြောင်ပေါ့အေးတဲ့တရားတွေကြည်ရှုဆင်ခြင်တာတို့ဒါမျိုးတွေလုပ်လို့ရပါတယ်မေတ္တာတရားပွားခြင်းတော့ဘာလုပ်လို့ရလဲမေတ္တာပွားတဲ့အခါကျကုသိုလ်ပြပွားနေဇံရအောင်ပွားနေနှစ်မျိုးရှိတာပေါ့ကုသိုလ်ပြပွားခြင်းတော့လောလောကူပွားလို့ရတာဒေါသဖြစ်လာခြင်းဒေါသကိုခဏကြရထားလဲကြပြီးတော့ဘာလုပ်အောင်လဲကိုနှစ်သက်ကြီးညိုမြတ်နိုးတဲ့ ကြီးညိုမြတ်လို့တဲ့ဆရာတော်ကြီးတစ်ပါးပါအသက်ထင်ရှားရဲ့ဆရာတော်ကြီးတစ်ပါးပါအာယုံပြုဒီဆရာတော်ကြီးတကယ်ကိုကျင့်နေတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ကိုလေးစားတဲ့ပုဂ္ဂိုလ်လည်းရှိရမယ်ဖြစ်ရမယ်သက်ထင်ရှားရှိရမယ်တွေ့ဘူးတယ်ဆိုပိုကောင်းတာပေါ့ကိုကြီးညိုလေးစားတဲ့ဆရာတော်ကြီးတစ်ပါးပါကိုအာယုံပြုပြီးဟုတ်လားဆရာတော်ကြီးဘေးကနေကင်းကွာကြမှာချမ်းသာပါစေဆရာတော်ကြီးနှလုံးစိတ်ဝမ်းအေးချမ်းပါစေဆရာတော်ကြီးနှလုံးစိတ်ဝမ်းကိုယ်ကသူတော်ကောင်းတရားတွေအားထုတ်တယ်ငါကလည်းစိတ်အေးချမ်းမိသား ကိုကမေတ္တာပို့လိုက်ဟုတ်လားအဲ့မှာပို့ပြီးတော့ကိုလည်းချမ်းဆရာတော်ကြီးလည်းချမ်းသူ့ရဲ့အငိမ့်တာဣဒ္ဓတွေကကိုကိုကူလာတယ်ကိုပို့တဲ့ငိမ့်တာဣဒ္ဓတွေဆရာတော်ကြီးတွေရောက်ပြီးတော့မေတ္တာတတ်တယ်လွှမ်းမိုးသွားတော့အဲ့မှာကိုထောသားတွေကပြေရော့သွားတယ်လွတ်သွားတယ်အဲ့ဒီနည်းနဲ့လည်းလောက်ကြည့်ပေါ့နော်ဒါကိုထပ်တလဲလုပ်လို့ရတယ်ဟိုဇံရောက်မေတ္တာပွားနေကြရင်တော့ကိုယ့်ကိုယ်ပွားပြီးတော့ဆရာသမားပြီးတော့မိဘပါညာဒီလိုဆင်တိုင်းသွားကုသိုလ်ဖြစ်ပွားနေကြတော့ အဲ့ဒီလိုပါပဲတဦးတယောက်တည်းပဲကိုကြီးညိုတဲ့လေးစားတဲ့မေတ္တာဓာတ်ဖြစ်လွယ်တဲ့ပုဂ္ဂိုလ်ပဲဆက်တိုက်ပွားနေအဲ့ဒါလေကုသိုလ်ဖြစ်တယ်စိတ်အေးချမ်းသာတော့နော်ကုသိုလ်ဆိုပါလေဆိုအပြစ်ကင်းတာစိတ်အေးချမ်းတာလောဘပြစ်တွေဒေါသပြစ်တွေမဖြစ်တာအဲ့လိုပြစ်ကင်းနေကုသိုလ်ဖြစ်တာအဲ့လိုကုသိုလ်ဖြစ်ပွားနေတော့အဲ့ဒါအပြစ်ကင်းအောင်လုပ်တာဒေါသတွေငြိမ်သွားပြီဒေါသတွေလွတ်သွားအောင် မေတ္တာဆံရအောင်ပွားနိုင်ကောင်းတော့ဘုနာဝိတ္တဝိသတာပိတိဒုက္ခဧကတာဒါတွေဆံနေမေတ္တာကြတော့စရုပ်ကနေနဲ့ကြတတ္တရာဆံအပစ္စကနေနဲ့ကြစရုပ်ထဆံနေအောင်ရနိုင်ဒီလိုဒေါသလွတ်ကြောင်းတရားတွေလည်းသိအောင်လုပ်ရတယ်ဒေါသလွတ်ကြောင်းဤတွေအများကြီးပေါ့ဗျာဘုရားဟောဘုရားဟောတာဒါတွေလေ့လာကြားနာဆရာတော်ဘုရားတွေလည်းအများကြီးဟောတာဒေါသငြိမ်းအောင်လုပ်တယ်ပြီးတယ်အဲ့ဒါတွေသိထားတယ် ဝိပဿနာအထောက်ရင်ဒေါသတွေငြိမ့်ပါတယ်နော်ဒေါသတွေပေါ်လာပြီဒီဒေါသစီလေးသိပြီးရှုမှသိနေဒီဒေါသစီလေးပေါ်ပြီးပြောင်းပေါ်ပြီးပြောင်းပေါ်ပြီးပြောင်းဒီလိုမြောင်ရှုပါမြောင်ရှုရှုနေတော့လုံးဝမပေါ်တော့ခါရီဒေါသအကျင်ဒေါသရဲ့ side ဘက်ကခန္ဓာကိုယ်မေယိမသာကြံကြတာခေါင်းမကြည့်မလင်ကြံခဲ့တာဒါတွေကြံတယ်အဲ့ဒါတွေဆက်ကြည့်ရပျောက်တော့ဆက်ကြည့်ရအဲ့လိုပျောက်သွားကြည့် ဒီဒေါသအကြောင်းမို့ဟုတ်လားဆင်းရဲဒုက္ခရောက်တာလည်းသိပါရင်ဒီဒေါသနောက်တော့မဖြစ်ချင်တော့အဲ့ဒီလိုဒေါသလွတ်ကြောင်းတရားတွေနဲ့သိအောင်လုပ်ပါဝိပဿနာမေတ္တာဆံပွားများပြတော့အောင်လုပ်လို့ရတယ်ဝိပဿနာဉာဏ်နဲ့ဖြစ်အောင်ပွားများအထွင်လည်းလုပ်အောင်လုပ်လို့ရတယ်အဲဒေါသတော့ခုနပြောခဲ့ပြီအနာဂံရောက်မှဒေါသလုံးဝပယ်တယ်အနာဂံမီရောက်အောင်အထုတ်ရင်တော့ဒါလုံးဒေါသလုံးဝလွတ်မြောက်သွားတယ် အဲ့ဒီဆရာတော်ဘုရားကြီးကဒါကြောင့်မအနာဂံရောက်မှစိတ်ချတယ်။နာဂံရောက်တော့ဟုတ်တယ်။ကာမဂုဏ်အာယုန်နဲ့ပတ်သက်ကိုင်းတို့ဘာမှညှိတော့မရှိတော့ဒေါသလည်းဖြစ်စရာအကြောင်းမရှိတော့အဲ့တော့လောကထဲမှာအတော်နေရာထိုင်တာကောင်းပါရော။အဲနာဂံဖြစ်မှစိတ်ချတယ်ဒါကိုပြောတာ။တကယ်လို့ဘုန်းကြီးတို့တန်တော်မှာပြာဝရနိဗ္ဗာန်နဲ့ဖုံးလွှမ်းနေလို့ကိုယ်ကျိုးလည်းမလုံနိုင်ပါဘူး။သူ့ကျိုးလည်းမလုံနိုင်ပါဘူး ဇာဝရနိဝနာတွေကာမိဇာနိဝနာလုံးလွတ်မြောက်သွားကိုယ်ကျိုးသူကျိုးကောင်းကောင်းလုပ်နိုင်တယ်ပေါ့ဗျာမဲရောက်ဇာနေရောက်လဲကျင့်နိုင်တဲ့ဝိပဿနာဉာဏ်ကြီးရောက်လဲအထုံနိုင်တဲ့မညာပညာရောက်လဲအထုံနိုင်တယ်ဒီလိုမှတ်ပါနောက်တစ်ခုသွားကြအောင်ဆိုဌိနမေတ္တနော်ခုနကဖြာဝရနိဝရဖြာဝရနိဝရပီတိပေါ့နော်ပီတိဒေါသတွေဖြစ်နေပဲပီတိဖြစ်တော့ဒါမျိုးမှတ်တာဒါတွေကစောဘင်ကပြောခဲ့ပြီ နောက်တစ်ခုကတော့ဌိနမိတာနိဝရဏနော်ဌိနမိတာနိဝရဏဌိနမိတာကြောင့်မြတ်စွာဘုရားဘာဥမာပေးထားလဲရေမောရေညိရေမှုရေမောတွေဖုံးလွှမ်းနေတဲ့ရေကန်နဲ့ကြည်လိုက်လို့ချင်းကိုမျက်နှာအလုံးမမမြင်နိုင်အဲ့လိုပဲဌိနမိတာရေကြီးတွေဖုံးလွှမ်းနေမြဲဌိနမိတာလူเจ้าတရားတွေလည်းမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာမှသူများကြိုးကိုကြိုးစီဝါမမြင်နိုင်တော့ ဘာအသိဉာဏ်မှရအောင်မလုပ်နိုင်ဇာန်သိဉာဏ်လည်းရအောင်မလုပ်နိုင်ဝိပဿနာသိဉာဏ်လည်းမလုပ်နိုင်ဒီမှာဌိနမိတာပဲဖြစ်ကြောင်းတရားတွေဒါတော့ဘုန်းကြီးတို့ဒီတစ်ဖက်ကပြတာတော့ဘုဇင်တရားတွေထဲမှာဟောတာဌိနမိတာပဲဖြောက်ကြောင်းတရားတွေဌိနမိကြောင်းလွတ်ကြောင်းတရားတွေကတော့ဒီမှာတော့ဒီတက္ကရာဒီတော့ရတက္ကရာမှာတော့ဝိသရသမารီအပနာသမารီရောင်အာလောကကတိုင်းကိုပွားများနော်အပနာ ဝိဇ္ဇာသမအပ္ပနာသမารီဆိုဝိဇ္ဇာသမารီဇံအနိလကနဲ့သမารီအပ္ပနာသမารီဆိုဇံရအောင်ကျင်းဇံရအောင်ကျင်းတဲ့အလောကကတိုင်းပေါ့အလင်းရောင်ကတိုင်းကိုပွားများလဲဌိနမိတာလွတ်သွားတညာလို့မိပဲနေနိုင်တယ်ဒါကိုပြောတယ်။အဲဌိနမိတာပယ်ဖြောင်းဤတရားတွေအဲဒီအရာတွေလဲကိုကရှုမှတ်နိုင်တယ်ပေါ့ဘယ်လိုပဲကြည့်ကြည့်ဘယ်လိုပဲလှုပ်လှုပ်ပေါ့ဒီဌိနမိတာတရားတွေ ပယ်ဖြောက်ပယ်ပြောက်သွားကိုကကြိုးစားထုတ်လို့လို့အဲ့ဒီနေတွေလေ့လာတာပါဝိပဿနာထုတ်တဲ့ခါကျဒါတွေလိုလိုလိုတာပေါ့နော်အဲ့ချိန်ကပြီးတဲ့စိတ်ကလာတာပဲအဲ့ဒီလိုအဲ့ချိန်ကပြီးတဲ့စိတ်တွေဖြစ်လာရင်ဌိနာမိတာတွေပျောက်သွားဘယ်လိုရှုမှမလဲဒါမျိုးတွေကိုကိုယ်ဆရာတော်တွေနဲ့မေးများဆွေးနွေးရမယ် မင်းများဆွေးနွေးပြီးတော့အဲ့ဒီညွှန်ကြားတဲ့အတိုင်းကျင့်ရတယ်ဒါဆိုထိနာမိတာနိုင်နေတာအဲ့လိုမှမကျင့်တာဘူးဆိုရင်တော့ဒါမင်းတို့ဒီထိနာမိတာနိုင်အောင်ရှုဖို့လည်းတော်တော်ခက်တယ်အဲကြောင့်မို့ဒီမှာပြောသွားတာကထိနာမိတာတရားတွေကိုယ်တဏ္ဍမှာဖြစ်လာအောင်ဘယ်လိုလွတ်အောင်လုပ်မလဲလွတ်မြောက်ကြောင်းတရားကိုသိအောင်လည်းလေ့လာတာလေ့လာပြီးတော့သိအောင်လည်းကျင့်ရတယ် ဒီမှာတော့ဒီတော့ကတော့ဥပ္ပစာရသမารိအပ္ပနာသမารိဖြစ်အောင်ကျင့်မှုအလောကတညာဆောလောကတိုင်းကိုကျင့်ရမယ်ဒီလိုပြောသွားတော့နော်ဝိပဿနာဉာဏ်နဲ့ဖြစ်အောင်အထုံးဒီဌိနမိတ်တာကြဘယ်မှလုံးဝလွတ်လဲဆိုအရတ္တမဲ့ရမှာလုံးဝလွတ်တယ်အရတ္တမဲ့ဉာဏ်ရမှာဒီအောက်ကဉာဏ်ကြီးကတော့ကျုံနေမှာပဲဘုလိုရှင်သောတာပန်တရားကံတိုင်အောင်ဌိနမိတ်တာနှိမ့်ဆက်မှုခံရမှာပဲ နာဂံတိုင်အောင်နော်ဒီတော့အရဟတမညာပူညာရအမှလွတ်သွားတယ်အာစိတ်ပြက်စရာမရှိဘူးဒီတော့ပြီးတော့ဝင်လာရင် တို့ပဲလို့ရှုမှတ်မလဲဒါလေးတွေပေါ့ဒီမှာဒါလေးတစ်ခုလောက်ကြက်တိုင်းလည်းမစိုးပါဘူးဒီမှာတော့ဘုန်းကြီးတို့ထခရာပြောတဲ့နေ့တွေဒီတင်ညာပြောင်းပြီးစာကြံတွေယူရင်းနားဆွေရမျက်နာတင်ညာအလင်းကြံစဉ္ညာ၆လေးပါဒါအင်္ဂုတ္တမဟောတယ်ထိနာပေမေတ္တာပေပြောက်ကြောင်းတရား 9မျိုးပေါ့ဒီပေါ်ဟာကျတော့ဒီ6မျိုးကကျတော့မာသရိပဏသုထကရာမှာပြောပုဇင်ခါမှာပြောတဲ့6မျိုးပဲအဲ့ဒါလေးတွေသိအောင်လုပ်ရဒါဝိပဿနာဉာဏ်နေအထုတ်တဲ့ခါကျဒီနည်းတွေသိထားမှထိနာမိတာကြောင့်လွတ်မယ်လွတ်မှဝိပဿနာဉာဏ်ကဖြစ်မယ်ဒါတွေကိုဒီတော့ကအဓိကထားပြောတာသိအောင်လေ့လာမယ်နောက်တစ်ခုဆက်ပါကြောင်းဥဒိစ္စကုက္ကုစနေဝနာဥဒိစ္စကုက္ကုစနေဝနာဥမာပေးတာက လေပြင်းတိုက်ခတ်တကလှိုင်းထနေရေကနော်ရေကနေမှလေတိုက်နေတဲ့ခါကျလှိုင်းနေထလှိုင်းနေထနေခြင်းမကိုကငုံကြည့်လိုက် ကိုမျက်နှာပဲမြင်ရကြည်ရမကြည့်နိုင်တဲ့အတွက်မမြင်အောင်လှိုင်းနေထနေအဲ့ဒီလိုပဲဩဒိစ္စကုသညစ်ကြေးတွေဖုံးလွှမ်းနေမယ်ဩဒိစ္စကုသလွတ်ကြောင်းတရားတွေကိုကပိုင်ပိုင်နိုင်နိုင်မသိဘူးသိရင်လည်းသိတဲ့အတိုင်းမကျင့်ဘူး အဲ့ဒါမျိုးဆိုရင်တော့ကိုယ်ကြိုးစီပါသူကြိုးစီပါမဖြစ်နိုင်ဘူးတနည်းအားဖြင့်ဇံပညာတွေဝိပဿနာဉာဏ်ပညာတွေမက်ပညာဖို့ပညာတွေမရနိုင်ဘူးလို့ဆိုလိုပါတယ်နော်အဲ့တော့ဥဒိစ္စကုဥ္စလွတ်အောင်ဘုန်းကြီးတို့ဒီတော့မှာじゃဘာညွန်တာလဲကတိုင်းဆိုင်ကတိုင်းဇံဆိုင်တဲ့ဇံအလုံးကတိုင်းဆယ်ပါးလုံးကျင့်နိုင်ကတိုင်းနေကျင့်လို့ဇံရပိုင်းနဲ့ဒီဥဒိစ္စကုဥ္စလွတ်မြောက်နိုင်တယ်နော် ပြီးတော့ဝိပဿနာထုံးမယ်ဝိပဿနာဉာဏ်นี่ဖြစ်သွားရင်လည်းနော်ဥဒိစ္စကုသနိဝလာလွံ့မြောက်နိုင်တယ်ဝိပဿနာဉာဏ်ဖြစ်အောင်ထုတ်ပါဝိပဿနာဉာဏ်นี่ဖြစ်မှုကတော့သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိအဲ့လိုဆင်ခြင်ဖြစ်သွားနော်သီလဝိသုဒ္ဓိဖြစ်မှစိတ်တဝိသုဒ္ဓိဖြစ်အောင်လုပ်လို့ရတယ်စိတ်တဝိသုဒ္ဓိဖြစ်မှဒီနိဝေနဥဒိစ္စကုကိစ္စတွေကလွတ်မယ်ဥဒိစ္စကုကိစ္စတွေလွတ်သွားမှဝိပဿနာဉာဏ်นี่ကဖြစ်တယ်ဝိပဿနာဉာဏ်นี่ဖြစ်မှလည်းဒီဥဒိစ္စကုကိစ္စ လွတ်မှာပဲဒါမျိုးမှတ်ထားသူကြတော့ဩရိစဆိုတော့ဓာတမေဩရိစမောဟဆိုတော့ဓာတမေယာမှာတော့ပယ်နိုင်ပါလေပုဂ္ဂုတ်စဆိုတာကတော့နာဂံယမဲ့အဆင့်လောက်နဲ့ပယ်နိုင်ပါလေဒီလိုမှတ်ထားအသူအဆင့်နဲ့သူပယ်တာနော်ဩရိစကဩရိစမောဟကဓာတမေယာရင်ပယ်တယ်ကုတ်ကုတ်စကြတော့နာဂံယမဲ့ရတာနဲ့ပယ်နိုင်ပါလေ အဲ့ဒါတွေသိရအဓိကတော့ဒီဥဒိစ္စကုက္ကုစာတွေဇံခိုက်တမှလွတ်အောင်ဘယ်လိုရှုမှတ်နိုင်မလဲဘယ်ကတိုင်းတွေရှုမှတ်လွတ်မြောက်နိုင်မလဲဒါသိဝိပဿနာဉာဏ်ခိုက်တကြတော့ဒီဥဒိစ္စကုက္ကုစာလွတ်မြောက်ဘယ်လိုရှုမလဲဒီရှုနည်းလေးတွေသိရတော့ဥဒိစ္စဆိုတာပြန့်လွင့်တဲ့စိတ်ပဲပြန့်လွင့်တဲ့စိတ်လေးကိုတွေးတဲ့စိတ်ပြန့်လွင့်တဲ့စိတ်မှတ်စိတ်အောင်နဲ့မကတ်တဲ့စိတ်ဒီစိတ်လေးကိုသိပြီးမှရှုမှတ်ပေါ်ပြပဖြစ်ဖြစ်ပြည့်မြောင်ရှုအနေစာမြောင်ရှုရင် ဒါနိုင်တတ်ပါဥဒိစ္စလည်းပူပန်တဲ့စိတ်တွေကိုလည်းသိပြီးမှရှုဝိပဿနာဉာဏ်နဲ့ပေါ်ပြီးပြောဖြစ်ဖြစ်ပြတ်မြောင်ရှုအဲ့ဒါဆိုရင်လည်းဒါရင်နိုင်တတ်ပါနောက်တစ်ခုအောက်ဆက်သွားမယ်နော်ဝိသေကိစ္စအသားကြောင့်ဝိသေကိစ္စကြဘုရားဘာဥမာပေးတာလဲအနေမုံများစွာရှိတဲ့ရေခွက် ရှုံအိုင်တွေမှာကြည်လိုက်ရင်ကိုယ့်ရဲ့မျက်နှာရည်ကမမြင်အောင်အနေတွေမှုန်နေထားနေဒီလိုပဲဝိသေကိစ္စညစ်ကြေးတွေဖုံးလွှမ်းနေပြီဒါမို့ဒီဝိသေကိစ္စညစ်ကြေးတွေ လွတ်မြောက်ကြောင်းတရားမသိဘူးဆိုရင်ဟုတ်လားအာလုံးလုံးပိုင်ပိုင်နိုင်နိုင်မလုံနိုင်တော့ဘူးဘယ်အကျိုးစီးပွားမှလည်းမလုံနိုင်တော့နော်အဲတော့ဒီမှာဗာပြောရလဲဆိုဝိသေကိစ္စလွတ်မြောက်ကြောင်းတရားဆိုဓမ္မဝဋ္ထုနာကုသိုလ်စရတရားတို့ဟုတ်တိုင်းမှဆိုဆုံးဖြတ်ချနိုင်ခြင်းဟုတ်တိုင်းမှဆိုဆုံးဖြတ်ချနိုင်ခြင်းအကြောင်းနဲ့တကအကျိုးဖြစ်တဲ့ရှောင်းနေတကပြရုံဉာဏ်နဲ့ခွဲခြားနိုင်ခြင်း ဥပ္ပစာတွေအပ္ပနာဆိုဆင်ရှိတဲ့တရားနော်အဲ့ဒါတွေကိုခေါ်တာပြောချင်တာတော့ဝိပဿနာဉာဏ်นี่ပိုင်ပိုင်နိုင်တဲ့တိတိုင်းဝိသိကိစ္စဖြုတ်ချနိုင်တယ်လို့ပြောချင်တာဓမ္မဝဝဌာနာဆိုကုသိုလ်ဟာကုသိုလ်မှန်တည်တယ်ဒါကုသိုလ်ပဲအကုသိုလ်မှန်တိတိကျကျတိပိုင်နိုင်ဝိသိကိစ္စလွတ်သွားတာအကြောင်းနဲ့တကွပြည့်ယုံနာခွဲကြတယ်ဘုရားမတော့ယုံနာတရားတွေခွဲနိုင်တော့နောက်ပိုင်းကျ ဟောဒီယုံနာတရားတွေအကြောင်းကြောင့်အကျိုးဆက်ဆက်ဖြစ်နေတာဒီလိုပိုင်ပိုင်နဲ့နဲ့သိပါတာအဲ့လောက်သိပါရင်ဝိသေကစာဖြုတ်ချနိုင်တယ်လို့ပြောတာပြီးတော့ဇံပိုင်းကြတော့ဥပ္ပစာရသမာဓိအပ္ပနာသမာဓိဒီလိုသမာဓိတွေရတိုင်းလည်းဝိသေကစာဉာဏ်ဖြုတ်ချနိုင်တယ်ဝိပဿနာဉာဏ်ဖြည့်ရင်လည်းဝိသေကစာဉာဏ်ကဖြုတ်ချနိုင်ဝိသေကစာဉာဏ်ဖြုတ်ချနိုင်တယ် သောတာပတ္တိမဲ့ရသွားရင်တော့ဒါတော့အကျဉ်းမဲ့ပဲတာချနိုင်တယ်ပေါ့နော်အဲ့ဒါတရားတွေကိုသိအောင်လုပ်ရမသိရင်တော့ဒါအာဝိသေကစားညစ်ကြေးတွေပုံလာနေအာဒါတွေလည်းလွတ်အောင်လုပ်နိုင်တယ်ဘယ်လိုလုပ်အောင်လုပ်မှန်းလုပ်အောင်လုပ်အောင်မသိရင်ဒါလည်းဘလို့မှမဖြစ်နိုင်အဲ့တော့ဘုရားကဒီနိဝေနအညစ်ကြေး၅ပါးကင်းစင်အောင်အထုတ်နိုင်ရင်ဟုတ်လားအနာဘာနာအထုတ်တယ်နိဝေနညစ်ကြေး၅ပါးကင်းစင်သွားရင်ဘာရောနမိတ်တွေပေါ်လာမှာ နမိတ်တွေခံမြအောင်လုပ်ခံမြအောင်လုပ်ပြီးတော့ဝင်လေထွက်လေအာယုမှာခံမြအောင်လုပ်ခံမြအောင်လုပ်ပြီးတော့ဒီဆိုင်ကားလေးတွေဆင်ញင်ပေါ့ဆင်ញင်လာလို့မြင်နိုင်သွားရှင်းသွားရင် မြင်သွားပြီဆိုရင်တော့ဒါပရမဇန်ရတယ်ပေါ့ဆိုင်ကား၅ပါးလို့ဆင်ញင်နိုင် အရာတစ်စစ်တဲ့ဆိုင်ကား၅ပါးဆင်ញင်နိုင်သုံးပါးဆင်ញင်နိုင်မှာ၅ပါးဆင်ញင်နိုင်မှာဒီလိုဆင်းဆင်းမြင်အောင်အထုတ်နိုင်တော့ဒါကဟုတ်လား ဇန်ဆင်းစင်ရသွားတာပေါ့ဗျာ။ဇန်ပိုင်းကိုအဲ့လောက်နဲ့ထားမယ်နော်။အောက်ကမတ်စုလေးပြီးအောင်ပြောခြင်းနဲ့အောက်မှာမတ်စုလေးတစ်ခုရှိသေးတယ်။အောက်ကဒီဇန်နှမျိုးကြောင်းလည်းကွာနားလည်ထား။ဒါကတော့မူရင်းမှာဘယ်မှာပါလဲဆိုဘုန်းကြီးဒီပါဠိလေးနဲ့ယူပြောမှဒီမှာတော့မြန်မာပြန်မယ်ကောက်ပြီးရေးထားတယ်မူရင်းပါဠိလေးနဲ့ကိုက်ပြီးပြောမယ်။ မာနေရိသအထကရာမှာတော့မှကျမ်းကျုံးလေးပြေတာတရားစနစ်သာရထတိကပရမအုပ်363တာယောတိကပရမအုပ်အင်္ဂုတ္တအင်္ဂုတ္တတိကပေါ့အဲဒီဒီဘာဒီမှာတော့ကုန်ပါပါတယ်အဲပရမဆိုကြည့်မယ် ပါလဲဆို အာရမဏုပနေဇံလက္ခဏုပဇံက2မျိုးပေါ့ကတိုင်းဆိုင်တဲ့အာယုန်တွေကိုဇံရောက်အထုတ်လိုက်တာပါပဲအဲ့ဒါအာရမဏုပနေဇံပရဝေကတိုင်းအဘောကတိုင်း7ပါးရှိကတိုင်း10ပါးရှိတော့ဒီကတိုင်းနမိတ်အာယုန်တွေကို ရှုလိုက်တဲ့အခါကျဇံသမပ7ပါးရသွားအဲဒီဇံသမပ7ပါးဟာဒါအာရမဏုပနေဇံပဲ အာယုန်တွေကတိုင်းအာယုန်တွေကိုရှုပြီးတော့ဇန်နေရတာဇန်သမပသမပ၈ပါးဆိုတာရူပဇန်က၄ပါးအရူပဇန်၄ပါးပေါ့ဒါထက်မြက်တဲ့ပုံကိုရည်ပဲပြီးဘုရားဟောထားတာအဲ့ဒါဘုရားရဲ့အာရုံရလဲကတိုင်းတွေကို ကတိုင်းနမိတ်အောင်နော်ကတိုင်းတွေကိုရှုမှရှုမှလည်းတခါကျတော့နမိတ်တွေပေါ်လာတဲ့အောင်ရှုမှရှုမှလည်းတခါကျတော့ နမိတ်တရားကောင်းလာဇန်ကားလေးတွေဆင်ញင်လိုက်တယ်ဆင်ញင်နိုင်စွာရှိသွားရင်ဒါဇန်နေရတာပရမဇန်ရောက်အာထုဒုတိယဇန်ရောက်အာထုရူပပရမဇန်ဒုတိယတတိယသုတ်တဇန်အာရူပဇန်၄ပါးရောက်အဲဒီသမပါ၈ပါးဒီကတိုင်းတွေကိုအာထုရင်ဒါတွေရတယ်ဒီလိုမှတ်ထားဒါကိုအာရမတုအိဆံလို့ခေါ်တယ်ခုနပြောခဲ့တဲ့ဘုန်းကြီးတို့နိဝနာတွေကင်းအောင်ဇန်နေရောက်အာထုတယ်ဆိုဒီအာရမတုအိဆံကိုခေါ်တယ် ကတိုင်းတမပတ်၈ပါးလုံးရာဒီပရိကတိုင်းရာကတိုင်းတွေအထုံမှရတယ်အာနာပါနာတွေအထုံရင်တော့သူကတော့အာရမရူပနေဒီဒီတမပတ်၈ပါးရူပဇံ၄ပါးပဲရတော့အဲတန်တဲ့ခဏကတိုင်းတွေပြောင်းရှုရတယ်အရူပဇံတမပရပြီအဲရူပဇံတမပရသွားပြီနော်အရူပဇံတမပရတော့ခဏက အတိုင်းနေတဲ့အတိုင်းကိုပါခွာရှုအာဂတနိသနာဆံရအဲဒီလိုတဆင်ချင်းတဆင်သွားလက္ခဏုပနေဆံဆိုတော့အာရမဏအာရမဏအာရမဏဥပနေဆာနာပေါ့နော်အာရမဏအာယုတကုကတိုင်းဆိုင်တဲ့အာယုဥပနေဆာနာကပ်ရဒီလိုလက္ခဏုပနေလက္ခဏုပနေဆံဆိုဥပနေဆာလက္ခဏာရေ၃ပါးကိုကပ်ပြီးတော့ မြင်အောင်ရှုတာအဲ့ဒါမျိုးအလက္ခဏာကြီးသုံးပါးမြင်အောင်ရှုတယ်ယုံနာတရားတွေလက္ခဏာမြင်အောင်ရှုတယ်ဆိုတော့ဝိပဿနာဉာဏ်နေပြောတာဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်ဝိပဿနာဉာဏ်นี่ဖြတ်သွားရင်အဲ့ဒီယုံနာတရားတွေပေါ်မှာပဲမဲ့ဖြင့်ကျွမဲ့ပေတတာတို့မဲ့တိသာတရားတွေကိုကိုယ်ကငြိပြီးတော့သိနေတာဒါမျိုးတွေဖြစ်တော့အဲ့ဒါကိုထပ်ရှင်းတာလုံရတော့သမပတ်၈ပါးအာရမဏုပနေချာ ဝိပဿနာညာမဲ့ညာဖုံညာလက္ခဏုပနေဆံလို့ဒီလိုပဲမှတ်ထားဝိပဿနုပနေဆံဘာဖြစ်လို့ဝိပဿနာညာနေဘာဖြစ်လက္ခဏုလက္ခဏုပနေဆံလို့ခေါ်တယ်လေဝိပဿနာညာနေတာပါလေချုပ်နာညာတွေနေဘာဆံခေါ်ဝိပဿနာညာ မဲ့ညာမဲ့ညာကြဒီဝိပဿနာညာပြုတ်တဲ့ကိစ္စရောမဲ့ဖြင့်ရှုတာမဲ့ဖြင့်ပေတာဘောဂိနေထပ်ပြီးရှုတဲ့ခေါ်တယ်ကြတော့ကိလေသာပယ်တတ်လိုက်တဲ့ငြိနေငြိရတို့ဖုန်ညာကြ လက္ခဏာနေဆံလို့ခေါ်တယ်ဒီဟာပတ်သက်ဘာပြောထောက်တာလဲချိုးကတာမန်အဲ့တော့ချင်းချုံမှာတစ်ပါအာရမောနေဆံလို့မှတ်ပါဝိပဿနာဉာဏ်မဉာဏ်ဖုံဉာဏ်နေရာတော့လက္ခဏာနေလို့မှတ်ပါကြတော့ ဘူးเนาะဒီကဝိပဿနာညာဖုံးရောက်ဆုံးကမှန်တော့ဘာဖြစ်ဖြစ်ကိုကဟိုလားဆရာရည်နိုင်ဒီနိုင်လက္ခဏုပနေဆကိုတော့ရှုမှတ်နိုင်တစ်ခုလုံးရှုမှတ်နိုင်တော့ပုတ်ပေါင်းတာပေါ့နော်ပြီးတော့ဆိုကြတာကြတိုင်းလိုက်လာကျင့်ကြအထောက်နိုင်ကြမဲ့ညာရလွယ် ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျား။သာဓုသာဓု